ယနေ့ဦးဇင်းတို့ဩစတြေးလျဘက်မှာတော့18ရက်9လ2021ခုနှစ်ဒီကင်း7နိုင်ခွဲချိန်ယနေ့ Quantum Buddhist USA မှာကြီးမှုပြီးတော့ကျင့်ပါတဲ့ဓမ္မသဘင်ပွဲမှာတရားဓမ္မအပေါင်းတော်ကောင်းတို့တို့တွေအတွက်ဦးဇင်းပတာစာရာထေရီမာကြီးဤ ဘဝနဲ့ဓမ္မကိုအခြေခံပြီးတော့ယနေ့တောကငြိမ်စေတောကဖြည်စေအဲ့ဒီတရားကိုဦးဇင်းဟောပေးပါမယ်နော်ဦးဇင်းတို့ခေါ်တော့ဗရာစာရီထေရီမာကြီးကဘာတသိန်းလောက်ပါရမီဖြည့်ခဲ့တဲ့ထေရီမာကြီးရဲ့ဘဝကိုလေ့လာပြီးတော့သင်္ကန်းစာတွေယူပြီးတော့ တောကတွေငြိမ့်အောင်ဒေါသတွေငြိမ့်အောင်ဘဝကိုသူကြိုးစားသွားတာကိုရသော်ဘုရားဟောကြားပေးတဲ့တောကငြိမ့်ချောင်းတရားများနဲ့ဒီနေ့နာယူပြီးတော့ဘဝမှာကြုံတွေ့ရတဲ့လောကရန်တရားတွေဖြတ်တန်းရမယ်အရာတွေတွေ့ကြုံတဲ့အခါမှာခန္ဓာကြီးရှိဖို့နှလုံးသွင်းတတ်ဖို့အတွက်ရည်ရွယ်ပြီးတော့ယနေ့ဒီတရားကိုဥစဉ်ဟောကြားပေးမှာပါ ဝဆိုတာတင့်ငုံမြင့်တုံမျက်မြင့်တုံငှက်ခါပြန်တယ်လို့ပဲတဲ့ဘဝဆိုတာနှိမ့်ကြီးတစ်ခါမြင့်ကြီးတစ်လက်သွားနေရတဲ့ဘဝကြီးတွေမှာလောကရန်တရားတွေဆိုတာလည်းပဲအမြဲတမ်းဟိုကထွက်လာလိုက်ဒီကထွက်လာလိုက်အမျိုးမျိုးသောလောကရန်ကြီး အမျိုးမျိုးသောအခက်ခဲတွေမကြုံရင်လဲကြုံရမတွေ့ရင်လဲတွေ့ရရှောင်လွဲလို့မရဘူးဘဝရဲ့လောကရန်တွေဟာရအောင်သင်္ကန်းစာယူတတ်တဲ့ပုံကိုယ်တွေအတွက်ကြတော့အဲ့ဓာတွေဟာတံဝေခဉာဏ်တွေဖြစ်ပြီးတော့တိုးတက်သွားတာတွေ့ကြုံလာတဲ့လောကရန်တွေတွေ့ကြုံလာတဲ့အခက်ခဲတွေပေါ်မှာ တံဝေကမရရင်တော့အဲ့ဒီပုဂ္ဂိုလ်ဟာသေတာသေသွားတယ်ကိုယ့်အတွက်အသုံးမကျဘူးရမို့အခုပရာစာရီထေရီမကြီးဟာဩလွန်ခဲ့တဲ့ကဘာတသိန်းရဲ့အထက်မှာဘရုမုဒ္ဒရာမြတ်စွာဘုရားပွင့်တော်မူခဲ့တယ်တဲ့ အဲ့ဒီပွင့်တော်မူခဲ့တဲ့အချိန်မှာတထေသမီးကျောင်းတော်ကိုသွားပြီးတော့မြတ်စွာဘုရားဓမ္မတရားနာအဲ့ဒီနေ့ကမြတ်စွာဘုရားကဝီနီအရာမှာဧတထက်ရတဲ့ဘိက္ခုနီမကိုဗျာဒိတ်ပေးတာဦးဇနောပိဋကသုံးပုံမှာသုတ်တန်ရဲ့ဝီနီရဲ့အဘိဓမ္မာရဲ့သုံးခု အဲ့ဒီဘိက္ခုနီမက ဝီနီးအရာမှာအင်မတန်မှကြွားကျင်တယ်နိုင်နှင်းတယ်အဲ့ဒီဝီနီးအရာမှာကြွားကျင်နိုင်နှင်းတဲ့အဲ့ဒီအမျိုးသမီးကိုအေဒရက်ပဲတော့ဒီပရာစာရီအမျိုးသမီးလောင်းလေးကသဘောကျလိုက်တာငါလည်းအဲ့ဒီလိုဂုံတုဘွယ်တုမြန်ရရင်ကောင်းမှာပဲဆိုပြီးတော့သူ့အဖေကိုပြန်ပြောပြီးတော့အဖေအိမ်မှာ ရသော်ဖះနဲ့တန်ဃာတော်တွေကိုခုနှစ်ရက်လောက်ဆွန့်ကပ်ချင်ပါတယ်ဖေခွင့်ပြုပါအဲသမီးစိတ်တိုင်းကြပဲလှုပ်ပါသမီးရပါတယ်အိမ်မှာမြတ်စွာဘုရားနဲ့တန်ဃာတော်ရှင်သူမြတ်တွေကိုပြင့်ပြီးတော့ခုနှစ်ရက်ပတ်လုံးဆွန့်ကြွေးတယ်တဲ့ခုနှစ်ရက်ပတ်လုံးဆွန့်ကြွေးပွဲကြီးပြီးတဲ့အခါကျတော့အရှင်ဘုရားရှင်ဘုရားဟိုတနေ့ကဗျာဒိတ်ပေးခဲ့တဲ့အထဲမှာဝီနီအရာအေတတက်ရတဲ့ အမျိုးသမီးကဲ့သို့ဖရာတပည့်လည်းနောင်ဖရာရှင်တဆူစုရဲ့ထံတော်ဘာမှာဧတရက်ရရဘာလို့ဤဖရာလို့အဲ့ဒီစုကိုတောင်းတော့မြတ်စွာဘုရားရှင်ကိုရောမြတ်ကြီးကအနာဂတန်သညာနဲ့လှမ်းပြီးတော့ကြည်လိုက်တဲ့အခါကျတော့ချစ်သမီးတဲ့ကဘာတသိန်းရဲ့အထက်မှာနောက်ထပ်ကဘာပေါင်းတသိန်းကျော်ရင်ကဘာတသိန်းရဲ့အထက်မှာ ဂေါရမဗုဒ္ဓဆိုတာပွင့်လိုက်မယ်အဲ့ဒီကြိုက်ရင်ပဒါစာရီဆိုတဲ့အမည်နဲ့သင်ချစ်သမီးဟာဝီနေအရာဣတရက်ရလိမ့်မယ်လို့လွန်ခဲ့တဲ့ကဘာတသိန်းကဗျာဒိတ်ရခဲ့တဲ့အမျိုးသမီးအဲ့ဒီဘဝကနေကုသိုလ်ကောင်းမှုတွေပြုတ်လောက်ပြီးတော့ကဘာတသိန်းလောက်ကျင်လည်ရမယ့်ဟာကြီးကိုမနှက်ဖန်ရောက်တော့မယ်လို့စိတ်ကထင်ခဲ့တယ်တဲ့တခါတော့ဝမ်းသာပြီးတော့ ငါပါရမီတော့ပြည့်တော့မှာပဲငါလိုချင်တဲ့စုကြီးတော့ပြည့်တော့မှာပဲဆိုပြီးတော့အဲ့ဒီမှာပရာစာရီဟာကုသိုလ်ကောင်းမှုတွေပြုသေတော့နတ်ပြည်တဲ့လူပြည်နတ်ပြည်တွေဘဝတွေကျင်လဲပြီးတော့သွားရင်းတဲ့ဦးဇင်းတို့ဒီကဘာမှာကကုတံဖျားပွင့်နဲ့ကောနာကုံဖျားပွင့်နဲ့ကတ္တဗဖျားရှင်ဆိုပြီးတော့အရင်ဖျားသုံးစုပွင့်ဖျားသုံးစုပွင့်တော့အဲ့ဒီကတ္တဗဖျားရှင်ကိုတော်မြတ်ကြီးရဲ့ သာသနာတော်တွင်မှတခါကိကီမင်းကြီးရဲ့သမီးတော်ခုနှစ်ဖော်ဆိုပြီးလာဖြစ်ပြန်တယ်တတိယမြောက်သမီးဘိက္ခုနီဆိုတဲ့အမည်နဲ့ကိကီမင်းကြီးရဲ့သမီးဖြစ်ပြီးတော့ခေမာလောင်းတို့အုပ်ပလုံလောင်းတို့တို့ညီမတွေ ဘိက္ခုနီမပြုတ်ကျင်တာခမဲတော်ကြီးကခွင့်မပြုတ်လို့ယာသက်ပါအပြမစရိယာတိတ်ခါဘုံကြီးကို ထိမ့်ပြီးတော့တခါတည်းအနှစ်နှစ်တောင်းလုံးလုံးသီလတွေစောက်တီးတရားဘာဝနာတွေအထုတ်ပြီးတော့နေခဲ့တယ်အဲ့ဒီဘဝကနေသေတဲ့အခါကျတော့လူပြည်နတ်ပြည်တွေမှာကျင်လည်ပြီးတော့ဥစဉ်တို့ မြတ်စွာဘုရားရှင်ကိုတော်မြတ်ကြီးပွင့်တဲ့အချိန်ကိုရောက်လာပြီတဲ့မြတ်စွာဘုရားရှင်ကိုတော်မြတ်ကြီးပွင့်တဲ့အချိန်ရောက်တော့သာဝတိမြို့မှာဂရေ80ကျွယ်ဝတဲ့တထေးရဲ့သမီးတဲ့နော်အတိတ်ကဒါနာအားတွေဘလောက်ကောင်းလိုက်တလဲတထေးသမီးပြန်လာပြီးတော့ဖြစ်တာတဲ့တထေးဖြစ်ချင်တယ်ဆိုတော့ဖြစ်ချင်တိုင်းဖြစ်လို့မရဘူး ချမ်းသာတဲ့မိဘဒီမှာသွားပြီးတော့မပူမပင်မကြောက်မကြမရှာရမဖွေရပဲနဲ့လူသွားဖြစ်ရတယ်ဆိုတာဟောတိတ်ကအားကောင်းစွာပြုထားခဲ့တဲ့ပုပ္ပစေတနာမုံစစေတနာပရစေတနာဆိုတဲ့စေတနာသုံးဏထက်တန်ပြီးတော့လှူဒန်းခဲ့တဲ့ပုံကိုယ်တွေဩပုပ္ပစေနာတွေအားကောင်းတော့မွေးကြတဲ့ကိုကတထေသမီသွားမွေးရတယ်ဒါကြောင့်မို့ တိပိဋကဆရာတော်ကြီးဦးစိတ်တာတော့ဘဝကိုသုံးပိုင်းပိုင်းတယ်ပုဗ္ဗစေတနာအားကောင်းတဲ့ပုဂ္ဂိုလ်ကမွေးမွေးခြင်းပထမအရွယ်မှာချမ်းသာတယ်မလှခင်လှမဲ့လှမဲ့သရာအားကောင်းတဲ့ပုဂ္ဂိုလ်ကဦးဇင်းတို့ဒကာတော်မတွေကိုကိုပြန်သုံးကြည့်သုံးတတ်ကြည့်မွေးမွေးခြင်းငါဆင်းရဲသလားချမ်းသာသလားချမ်းချမ်းသာသာနဲ့မွေးခဲ့ရတယ်ဆိုရင်တော့ဦးဇင်းတို့ဒကာတော်မတွေအဲ့ဒါပုဗ္ဗစေတနာအားကောင်းခဲ့လို့ လူနေတော့မှမုံဆစေတနာအကောင်းတဲ့ပုံကိုယ်တွေကြတော့ဒုတိယအရွယ်ကြမှာချမ်းသာတယ်ဒုတိယအရွယ်လောက်မှာပြည့်ပြည့်စုံစုံနေရတယ်ဆိုတာမုံဆစေတနာအကောင်းခဲ့လို့တချို့တလေကြတော့ပထမအရွယ်လဲဆင်းရဲတယ်ဒုတိယအရွယ်လဲဆင်းရဲတယ်တတိယအရွယ်ရောက်တော့မှ ချမ်းသာလိုက်တာဟောနော်အဲ့ဒီနောက်ဆုံးစေတနာ ပုပ္ပမုံစပရစေရနာအားကောင်းခဲ့လို့အဲ့ဒီစေရနာတွေအာယုတ်ခတ်ရင်ဆေးရတယ်စေရနာသုံးတန်လုံးအာကောင်းခဲ့ရင်ဘဝမှာ ပထမဝယ်အရွယ်ရောဒုတိယအရွယ်ရောတတိယအရွယ်ရောအရွယ်သုံးပါလုံးမှာချမ်းသာတယ်တဲ့စေရနာသုံးတန်ထက်တန်ခဲ့ရင်နော်အဲ့တော့ကိုကိုကိုဒါသုံးသက်ကြည့်လို့ရအောင်လို့အဲ့တော့ကိုဘဝမှာပထမအရွယ်မှာအာနေခဲ့တယ်ဆိုရင်ဩမလှူခင်မှာ လှူမယ်လှူမယ်ဆိုတဲ့စိတ်တွေကိုအဖြစ်များအောင်လုပ်ရုံပဲဒုတိယအရွယ်မှာဆင်းရဲတယ်ဆိုတော့လှူတော့မှစေနာတွေအားနဲ့ခဲ့လို့လှူတော့မှစေတနာတွေထက်သန်အောင်ကြိုးစားရမယ်အသက်ရွယ်ကြီးမှငါမှပြုစုမယ်လူမရှိစောင့်ရှောက်မယ်လူမရှိစားရမယ်တောက်ရမယ်ဘဝဆိုရင်ပရစေတနာတွေချုပ်တယ်ကလို့လို့ဒီဘဝမှာသိပြီးဒါပြုပြင်ရအောင်လို့ပါနော်အဲ့တော့ပရဇာရီဆိုတဲ့အမျိုးသမီးလေးဟာတထေသမီးတဲ့အတိတ်ကကံဒီအားကောင်းတဲ့ တထဲသမီးဖြစ်ပြီးတော့နေရင်းနဲ့အရွယ်ရောက်တော့တထဲသားတယောက်နဲ့အိမ်အောင်ခြာပေးမယ်လှုပ်တဲ့အချိန်မှာဟောအကုသိုလ်ဒီဖြစ်သေးပြီဘာဖြစ်လဲသူ့အိမ်မှာနေတဲ့ဓာတကျွန်းကိုဓာတဆိုတာဓာတဆိုတာပါဠိလိုကျွန်းလို့ပြောတာတထဲသမီးဟာသူ့ရဲ့ကျွန်းနဲ့သွားပြီးတော့ချက်ကြိုက်ပြီးတော့ အဲ့ဒီတထေသားနဲ့လက်မထနိုင်ဘူးနေငါ့ကိုခေါ်ပြေတော့ဆိုပြီးတော့တခါတည်းအဲ့ဒီမှာရေခတ်တဲ့ကြွန်မတွေနဲ့အတူတူတွဲလိုက်ပြီးတော့အဲ့ဒီကိုဓာတနဲ့ထွက်ပြေးကြလေရော။အိုးတခါတည်းတာဝတိမြို့ကနေပြီးတော့ခက်လန်းလန်းတောရွာလေးတစ်ခုမှသွားပြီးတော့ဘဝမှာဆင်သင်ရဲရဲနဲ့တခါတည်းလောက်ကိုင်းစားတော့ပြီးတော့ကိုဝန်ရတော့ မိဘထံမှာပြန်ပြီးတော့မိဖွားဖို့သူ့ယောက်ျားခွင်တောင်းသူ့ယောက်ျားကကျွန်လေဟိုကတထဲတွေတတ်မှကြောက်လို့မပြန်ရဲဘူးမပြန်ရဲတော့နင်ငါ့ကိုတတ်နေတာလားငါ့ကိုသေအောင်လုပ်နေတာလားငါ့ကိုဘာဖြစ်လို့ပြန်မပို့တာလဲမဟုတ်ပါဘူးဟိုကလည်းပြန်ပို့ဟာမကြောက်တာပေါ့ကျွန်ဘဝနဲ့နေခဲ့ရ အဲ့ဒီတော့ तू ဘလို့မှပြောလို့မရတော့ကဲမထူးတော့ဘူး तू က तू ထွက်ပြေးထွက်ပြေးတော့တော်တယ်မပြန်လိုက်မိမိတော့တခါတည်းအဲ့ဒီချိန်မှာမိဖွာတော့တခါတည်းပြန်ခေါ်လာနောက်ကြတော့တခါဒုတိယသားလေးတယောက်မွေးဖွာကနာနီးကြတော့တခါပြန်ပြီးတော့မိဘသည် ပြန်ညင်းလို့ပြောဟိုကလည်းလိုက်မပိုရဲအဲ့ဒီမှာတခါပြန်ပြီးတော့ထွက်ပြေးပြေးပြန်တော့အဲ့ဒီတောကြီးထဲမှာတဲ့ သွားပြီးတော့တွေ့ပြန်ပြီအဲ့ဒီတော်ကြီးထဲမှာတခါဒုတိယကလေးမိဖွားပြန်ပြီမိုးတွေလေတွေကလည်းကြ လေမုံတိုင်းတွေကြမိုးတွေရွာပြီးတော့တော်ကြီးထဲမှာတဲ့ကလေးမိဖွားနေရတဲ့ဒုက္ခအင်မတန်မှကြီးကျယ်တဲ့အဲ့ဒီဆင်းရဲဒုက္ခကိုခံစားနေရတော့တခုခုအမိုးကားလေးနဲ့နက်နက်လေးအဲ့လိုလေးလုံမှရတော့မယ်တခုခုအကာလေးအတွက်ရှားပါအောင်ဆိုပြီးတော့သွားပြီးတော့ အဲ့ဒီမှာပါလာတဲ့ဓာလေးနဲ့တက်ကိုင်းတွေကိုသွားခုတ်တောင်မို့တစ်ခုမှသွားပြီးတော့ခုတ်လိုက်တော့တောင်မို့တဲကမိုးရထွက်ကိုက်ကိုဒါသားကသေးသူ့ယောက်ျားပြန်မလာတော့မိုးတွေလေတွေကလည်းကြလို့ဒီသားလေးနှစ်ယောက်ကိုတခါတည်းမိုးလုံအောင်လို့တဲ့လေးဘက်ထောက်ပြီးတော့သားလေးကိုရင်ဝင်ထဲမှာပွေ့ပြီးတော့သားလေးဝေကာသာကလေးနဲ့သားကြီးလေးကိုတခါတည်းမိဖရဲ့မေတ္တာနဲ့ တညာလုံးနဲ့ကာဘာပေးပြီးတော့ဆင်းရဲဒုက္ခတွေကိုခံကိုယ်တော်သာထွက်မြန်ပြေးပြီလားလို့ထင်တာမနဲ့မိုးလင်းတော့ကြည်တော့သွားရှားတော့ကိုရာသကိုကိုရာသကိုမွေကြိုက်လို့သေနေပြီ။အော်ကိုရာသမွေကြိုက်လို့သေပြီငါမှတော့ဒုက္ခရောက်ရတဲ့အထဲထပ်ပြီးတော့ဒုက္ခတစ်မျိုးထပ်ဖြစ်နေရပါလား။ကဲအဲ့ဒီတော့ဟောဒီသားလေးတွေခေါ်ပြီးတော့ သာဝတိရွှေမျိုးတော်ကြီးကိုငါအမေဖေထံသွားမယ်သာဝတိရွှေမျိုးတော်ကြီးဘက်ကို သွားတဲ့အခါကျတော့အဲ့ဒီမှာမြေကြီးကကြနေပြီတဲ့ညက6နေမြောင်းနေအကုန်လုံးမိုးတွေရွာပြီးတော့မြေကြီးတွေရှံကြနေတဲ့အခါကျတော့အဲ့ဒီမြေကြီးကိုသားနှစ်ယောက်ကိုတခါတည်းခေါ်ပြီးတော့ကူးဖို့ရမတတ်နိုင်လို့သားငယ်လေးကို အရင်ဆုံး အဲ့ဒီသားငယ်လေးကိုခြီးပြီးတော့ဟိုဘက်မြည့်ရဟိုဘက်ကန်းကိုကူးမြည့်ရဟိုဘက်ကန်းမှာသားငယ်လေးကိုသားလေးချထားပြီးတော့ဒီဘက်ကသားကြီးကို ပြန်လာခေါ်တယ်သားကြီးကိုပြန်လာခေါ်တဲ့အချိန်မြစ်လေကောင်လောက်လဲရောက်ရောဩသိမ့်စွန်ကြီးကတခါတည်းအသားတစ်မှတ်ပြီးတော့သူ့ရဲ့သားလေးကိုထိုးတုပ်ချီ ဟဲဟဲဆိုပြီးတော့လှမ်းပြီးတော့ခြောက်လိုက်တဲ့အချိန်တဲ့ဒီဘက်ကသားကြီးကသူ့ကိုခေါ်တယ်ထင်ပြီးတော့သားကြီးကရေထဲခုံချဒိတ်စွန်ကြီးကသားငယ်ကိုချီဟောဘဝမြဆိုးလိုက်တာလင်လဲဆုံးပြီသားတွေလဲဆုံးပြီဆိုပြီးတော့ငိုယိုပြီးတော့သာဝတိမြို့ဘက်ကိုလာတယ်သာဝတိမြို့ရောက်တော့အဲ့ဒီမှာဖိုးကြီးတယောက်နဲ့တွေ့တော့အဖရဲ့ဒီကတထေကြီးတွေ နေကောင်းညရလားသမီးရဲ့မမေးပါနဲ့ဘာဖြစ်လို့တော့ဗမပြောခြင်းဘူးသမီးရဲ့ပြောပါဗရဲ့သိခြင်းလွန်းလို့ပါသမီးဟောကမီးရှို့ထားတဲ့မိကိုငွေတွေ တွေ့လားတွေ့ပါတယ်အဘရဲ့အဲ့ဒါအဲ့ဒီတထဲကြီးရဲ့တထဲကတော်ရဲ့သူ့ရဲ့သားလေးရဲ့ညကမုံတိုင်းနေကြတယ်လေသမီးမသိဘူးလားသိပါတယ်အဘရဲ့ အဲ့ဒီမုံတိုင်းထဲမှာအဲ့ဒီသားဖ၃ယောက်လုံးအိမ်ကြီးပြိုကျပြီးတော့သေလို့အဖတို့အဲ့ဒါသုံးလောင်းပြိုင်မီးရှို့ပြီးတော့ထွက်လာခဲ့တာအဲ့ဒီလိုလဲကြားလဲကြားလိုက်ရောဗရာဇာရီဆိုတဲ့အမျိုးသမီးဟာသောကတွေဖြီစီးပြီးတော့တခါတဲ့အယူဖြစ်သွားပြီ။ဒါရဲ့လင်ကလည်းမွေကြိုက်လို့သေးပြီ။ သားလေးကိုစွန်ချီလို့သေးပြီသားငယ်လေးရင်းနစ်ပြီငါရဲ့အဖေရဲ့အမေတွေမောင်းနေလဲပဲတိုက်ကြီးပြိုးလို့သေးရပြီငါမှတော့အကိုရမရှိတော့ပါလားငါဘဝမှာအဖြစ်ဆိုးလိုက်တာပါလားလို့တခါတည်းနှလုံးမှာသောဂါမိတွေအပူမိတွေတောက်လောင်ပြီးတော့ကိုကိုကိုဘလောက်ရွတ်သွားသလဲဆိုတော့ အင်းကြီးတွေအဝတ်အစားတွေတောင်းမှဝတ်ရမှမသိတော့ဘူးတဲ့သာဝတိမြို့ကြီးထဲမှာတဏှာပြီးတဏှာလှဲ့လဲပြေးလွှားငါမှယောက်ျားလဲသေးပြီသားလဲသေးပြီအဖေမေတွေလည်းအကုန်သေးကုန်ပြီဆိုပြီးတော့လှဲ့လဲပြီးတော့အော်ဟေ့ငိုရိုမြည်တမ်းပြီးတော့ပြေးနေတာတထေသမီးလို့ဘယ်သူမှတော့မသိတော့ဘူးငယ်ငယ်က နော်စီသိနေပြင်းနေနေခဲ့ရတဲ့တထေသမီးအခုကိုဒါသနဲ့လိုက်သွားပြီးတော့အခုတွေးကြုံလာရတဲ့ဘဝလောကရန်နေတဲ့ဒါကြောင့်မို့ရှိရဆရာတော်ကြီးတွေကဝကြွေကြမာဖန်လေရာသို့သွာလာနေရလူဘဝဝဲချေရမုံရပြုံးကိုရနဲ့ဖြစ်ပြပြန်လောကရန်ကို လွန်ဆန်းမရနာခံရမှုဘဝအစငိုခဲ့ရပြီဘဝအဆုံးငိုနီကုန်နဲ့နေတုံးခုခငိုရပါလျင်ဘယ်မှမှုတ်ချလူဘဝကိုအရတော်သည်ရှိမည်နီချေမုံမတီငိုဤမမြဲထင်နိုင်လွဲရလိုက်မှရှာလို့ပရာမြေလူရှိခဲ့ဘူးဤပရာဇာရီဆိုတဲ့အမျိုးသမီးဟာ အချက်တွေအမုံနေတော့လိုက်ခဲ့လို့ရှင်မုံမတီငိုရီမမြဲထင်နိုင်လွဲရလိုက်မရှာလို့ဗရာမြေလူရှိခဲ့ဘူးဤတဲ့မြေကြီးပေါ်မှာလူလိမ့်ပြီးတော့ငိုခဲ့ရတဲ့ဘဝတွေကိုယ့်ရဲ့ဘဝကံကြမ္မာတွေဒီလိုဖြစ်မဲ့လို့ဘယ်သူမှမျှော်လင့်မထားဘူး ကိုရာသနဲ့လိုက်သွားမယ်ဆိုတဲ့ချိန်တုန်းကလည်းဒီလိုဖြစ်တဲ့ဒီလိုဒုက္ခတွေရောက်မယ်လို့ထင်မထားခဲ့ဘူးကိုချစ်တဲ့သူနဲ့နေရရင်တော့ပြောမယ်လို့ထင်ခဲ့ပြီးတော့အခုကျတော့ဒုက္ခတွေရောက်ရပြီနော်ဒါကြောင့်မို့ဝကျွေးဂျမဖန်လေရာတို့သွားလာနေရလူဘဝဝဲကိုယ့်ရဲ့ဝကျွေးဂျမဖန်လေရာသွားနေရတာပဲ သေရမဲ့နေရာကြီးမှန်သိရင်ဘသူသွားမှာလဲဒီကာကြီးဘောတက်လို့ဒီကာကြီးဘောမှာကမှောက်သေးမယ်ကားလို့သိရင်ဘသူမှတက်မစီဘူးတဲ့ဒါပေမဲ့သိသလားမသိဘူးမသိသည့်အတွက်တဲ့အဲ့ဒီကားပေါ်မှာတက်တဲ့အဲ့ဒီနေရာကိုသွားတယ်ကိုသွားတဲ့အချိန်ရောက်တော့မှအဲ့ဒီမှာသေဘေးတွေကြုံရတယ်အဲ့ဒါဝတ်ကြွေးကြမာတွေပဲ အဲ့ဒီလိုဝတ်ကြွေးဓမ္မတွေကဘယ်ချိန်ကိုယ်ဒီစိုက်လာမယ်ဆိုတာမသိပဲနဲ့မေ့လျော့နေလို့မဖြစ်ဘူးတဲ့နော်ဒါကြောင့်မို့မြတ်စွာဘုရားကမြင်းဥပမာ၄မျိုးနဲ့မြတ်စွာဘုရားက ပေးလိုက်တာချက်သားတို့တဲ့တချို့သောမြင်းတွေကတခါတည်းအရိပ်ပြလိုက်ယုံနဲ့တပြားလေးအရိပ်လေးပြလိုက်ယုံနဲ့ရိုက်မယ်လို့ အရေးလေးပြလိုက်ယုံနဲ့ပြေးတဲ့မြင်းကတစ်မျိုးရှိတယ်တချို့သောမြင်းကတော့အမွှေးတွေကြွအောင်ရိုက်မှပြေးတယ်မြင်းကတစ်မျိုးရှိတယ်ဟောနောက်မြင်းတစ်မျိုးကြတော့နော်အရေခွန်ကြွအောင်ရိုက်မှပြေးတယ်မြင်းတစ်မျိုးရှိတယ်နောက်ထပ်မြင်းတစ်မျိုးကြတော့အယောပါကွဲအောင်ရိုက်တော့မှပြေးတယ်မြင်းတစ်မျိုးရှိတယ်ဆိုတော့မြင်းကဘယ်နှမျိုးလဲမြင်းလေးမျိုးအရိတ် နှင်းတာအရေးလေးလောက်ပြယုံနဲ့ပြေးတဲ့မြင်ကတမျိုးအမွှေးကျွတ်အောင်ရိုက်မှပြေးတဲ့မြင်ကတမျိုးအရေးကွန်ဆုတ်သွားအောင်ရိုက်မှပြေးတဲ့မြင်ကတမျိုးဟောနောက်မြင်တမျိုးကတော့ဘာတော့ဆိုတော့အယိုးကွဲအောင်ရိုက်ခံရမှပြေးတဲ့မြင်တမျိုးဆိုပြီးတော့မြင်လေးမျိုးရှိတယ်ချက်သားတို့တဲ့အဲ့ဒါဘာကောငါဥပမာပေးလဲဆိုတော့အယိတ်ပြယုံနဲ့ပြေးတဲ့မြင်ဆိုတာကတော့ဩဘယ်သူတွေတော့ ဘလို့ယောဂါတွေနဲ့သေနေကြပြီငါတို့တော့သေခြင်းဆိုတာငါတို့ဒီလဲရောက်လာနိုင်တယ်တရင်ကြားယုံနဲ့ငါတို့တရားအထုံမှာပဲအထုံမှာပဲအထုံမှာပဲဆိုအထုံတဲ့ပုဂ္ဂိုလ်သေခြင်းသူသည်မလာသေးဘူးမတွေ့သေးဘူးမမြင်ရသေးဘူးတဲ့ဒါပေမဲ့သူတစ်ပါးတွေသေတယ်လို့ကြားယုံနဲ့တရားဓမ္မကိုအထုံတဲ့ပုဂ္ဂိုလ်ကပထမမြင်မျိုး အယိတ်ပြယုံနဲ့ပြေးတဲ့မြင်းနဲ့တချော်သောမြင်းကကြတော့အမွေးဆော့ဆုတ်သွားအောင်ရိုက်လိုက်မှာပြေးတဲ့မြင်းကတော့ကိုယ့်ရဲ့ရှင်းပေါင်းမှာသေတဲ့လူတွေကိုတိုက်ရိုက်တွေ့မှကြောက်လန့်ပြီးအမလေးငါလည်းဒီလိုသေရမှာပါလားဆိုပြီးတော့ကြောက်လန့်ပြီးတော့တရားအထုတ်တဲ့ပုဂ္ဂိုလ်ကိုပြောတာတဲ့အဲ့ဒါဒုတိယမြင်းမျိုးอ่ะကိုယ့်ရှေ့မှာသေတဲ့လူတွေကိုကိုယ်တိုင်ကြီးတွေ့မှာတဲ့ အဲ့ဒါကအမွှေးစုပ်အောင်ရိုက်လိုက်မှာကိုယ့်ရဲ့ရှေ့မှာအက်ဆီဒင့်တွေဖြစ်ပြီးကိုယ့်ရဲ့ရှေ့မှာနော်တွေ့သေးတာတွေတွေ့ရပြီဆိုမှကြောက်လန့်တုန်လှုပ်ပြီးတော့မှတရားအထုတ်ခြင်းတဲ့ပုဂ္ဂိုလ်တဲ့ဒါဒုတိယပုဂ္ဂိုလ်နောက်တတိယပုဂ္ဂိုလ်ကြတော့အယေကွန်စုပ်မှဆိုတာက ကိုယ့်ရဲ့သားတွေသမီးတွေအဖေတွေအမေတွေကိုချစ်တဲ့ပုဂ္ဂိုလ်တွေသေတဲ့အခါကြတော့မှ အော်ငါချစ်တဲ့အဖေတွေမေတွေငါရဲ့သားတွေသမီးတွေလည်းသေရပါပြီငါလည်းတနေ့သေရမှာပဲလို့အဲ့ဒီလိုစိတ်ကိုတံဝေခတွေရပြီးတော့မှတရားကျင့်တဲ့ပုဂ္ဂိုလ်ကအဲ့ဒါအရေးစုပ်သွားမှနော်အဲ့ဒါတရားကျင့်တဲ့ပုဂ္ဂိုလ်တဲ့ဒါဒီ၃မျိုးနောက်ဆုံးတစ်မျိုးကြတော့အယောကွဲအောင်ရိုက်ခံရမှအသာစုပ်တဲ့ အာရိုကွဲအောင်ရိုက်ခံရမှာတရားအထုတ်တဲ့ပုဂ္ဂိုလ်တဲ့အဲ့ဒါကဘလို့လူလဲဆိုတော့သေဃာနာနီကြမှာကြောနဲ့ဖြာနဲ့ကတ်နေမှာအဲငါကယ်စရာလည်းမရှိတော့ဘူးဘယ်သူမှလည်းမကယ်နိုင်တော့ပါလားမကယ်နိုင်တော့နောက်ဆုံးတော့စိတ်ဓာတ်ကျသွားပြီဖြစ်ပါဘူးငါတရားလေးအထုတ်မှပဲဆိုအဲ့ဒီကြမှာတရားညောင်ဆောင်ပေါ်ရောက်တော့မှနောင်ထရပြီးတော့တရားအထုတ်တဲ့ပုဂ္ဂိုလ်ဆိုပြီးမြတ်စွာဘုရားက မြင်းဥပမာနဲ့ ပေးပြီးတော့ဟောတာအခုပရာဇာတွေကတော့တတ္တိယနော်မြင်းနဲ့ဒူးတယ်တဲ့သားတွေသမီးတွေယောက်ျားတွေအဖေတွေမိတွေအကုန်ဆုံးကုန်ပြီမမျော်လင့်တဲ့ဘဝမမျော်လင့်တဲ့ဒုက္ခတွေတွေ့ရပြီဒီလင်ဒီသားဒီမယားဒီဆွေဒီမျိုးနဲ့ငါတပြော တပါးကြီးနေရမယ်လို့တွက်ခဲ့တဲ့ဘဝကအခုကျတော့အကုန်လုံးထားခဲ့ပြီ အိမ်ပြန်တရားလည်းမရှိတော့ဘူးသွားတရားလည်းမရှိဘူးလင်းလည်းမရှိဘူးသားလည်းမရှိဘူးအဖေမေလည်းမရှိတော့ဘူးအော်ငါရဲ့ဘဝကြီးဟာဒုက္ခပဲကြည်လိုက်တဲ့ဒုက္ခကြီးအဲ့ဒီကြီးမားတဲ့ဒုက္ခကြီးနဲ့သူ့ကိုယ်သူသေသေးလားဆိုတော့သူ့ကိုယ်သူလည်းမသိတော့ဘူးတဲ့မြို့ကြီးတက်မြို့လုံးမှာပတ်ချလှက်ပြီးတော့ဟိုအိမ်တောင်းစားဒီအိမ်တောင်းစား မတင်တော့လို့အဝတ်လေးတွေဝတ်ပေးအဲ့ဒီဝတ်တဲ့အဝတ်တွေကိုအကုန်ဆုပ်ဖြဲကြည်သားနော်ဦးဇင်းတို့တရားဓမ္မတွေကဘာတသိမ့်ပါရမီဖြည့်ပြီးတော့ဗျာဒိတ်ရခဲ့တဲ့အမျိုးသမီးဒီဘဝမှာပစ္စည်းမဘဝိကနောက်ဆုံးယဟန္တာဖြစ်မဲ့အမျိုးသမီးရဲ့အဖြစ်နော်တံဝေကဘလောက်ရသေးတာကောင်းတယ်လဲဆိုတော့အဲ့ဒီလိုနဲ့လက်ပတ်ပြီးတော့ တွေ့တဲ့နေရာတိုင်းမှာလဲငါမှာယောက်ျားလဲသေပြီသားလဲသေပြီအဖေမေလဲသေပြီဆိုပြီးတော့အဲ့ဒါကိုပဲတတွတ်တွတ်နဲ့ပြောဆိုပြီးတော့လက်ပတ်တောင်းတော့တချို့တလေကဂယ်တွေနဲ့ထုထုတ်ကြတယ်တချို့တလေကဆဲလွတ်ကြတယ်တချို့တွေကရိုက်လွတ်ကြတယ်အဲ့ဒီဗရာဇာရီဆိုတဲ့အမျိုးသမီးဟာလှက်ပါပြီးတော့ပြည့်ရင်လွှားရင်နဲ့မြတ်စွာဘုရားရှင်ကိုရောမြတ်ကြီးကဇေတဝန်ကျောင်းမှာတရားဟောတော်မူနေတဲ့အချိန်။အော်ဒီနေ့ ငါရဲ့သမီးတော်ကြီးကြွချိန်တမ်းပြီငါရဲ့သမီးတော်ကြီးဒီနေ့ငါဖះထံရောက်လာပါသည်တည်းလို့မဟာကရုဏာရှင်ဖြစ်တော်မြတ်စွာဖြစ်တော်မူတဲ့မြတ်စွာဘုရားရှင်ကိုတော်မြတ်ကြီးကအဋိဌာန်တော်မူခဲ့တယ်တဏှာလွန်တော်တဲ့ငါရဲ့သမီးတော်ကြီးကဘာတသိမ့်လုံးလုံးပါရမီတွေဖြည့်ပြီးတော့ဆုတွေတောင်းခဲ့တာအခုတော့အပူမီးတွေတောက်ပြီးတော့ ယူနေရတဲ့ဘဝရောက်နေချပြီငါရဲ့သမီးတော်ကြီးငါရဲ့ထံမှာလာပါစေတည်းလို့ဇေတဝန်ကျောင်းတော်ကနေပြီးတော့မြတ်စွာဘုရားရှင်ကိုတော်မြတ်ကြီးကဒိဋ္ဌံတော်မူလိုက်တဲ့အချိန်မှာအဲ့ဒီတထေသမီးဟာအယူမှာဖြစ်တဲ့ဗရာဇာရီသည်တခါတည်းမြတ်စွာဘုရားကျောင်းတော်ကိုဆိုက်ဆိုင်မြိုက်မြိုက်ကြီးလာခဲ့တယ်ကျောင်းတော်လာတော့တရားနာနေတာပြိတ္တာကဟဲ့အယူမဒီနာမကတ်နဲ့မကတ်နဲ့ဒါနင့်နေရမဟုတ်ဘူးဆိုပြီးတော့ ဝိုင်းပြီးတော့ဆဲကြ၊အော်ကြလှမ်းပြောကြတော့တခါတည်းမြတ်စွာဘုရားကချစ်သမီးလာခဲ့ပါတဲ့သူ့ကိုမတားပါနဲ့မတားပါနဲ့ဆိုတော့မှအဲ့ဒီမှာဘေးနာကဒကာကြီးတယောက်ကသူ့ရဲ့အပေါ်ယုံခြုံတယ်ကြီးကိုပြစ်ပေးတော့မှအဲ့ဒီခြုံတယ်လေးကိုပတ်ပြီးတော့မြတ်စွာဘုရားရဲ့အတန်တော်ကိုကြားတော့မှသူ့ကိုဝိုင်းဝန်းမောင်းမဲရိုက်နှက် မျိုးစုံလောက်နေတဲ့လောကကြီးတဲ့အနေမှာမဟာကရုဏာရှင်တဲ့ဘုရားရှင်ကိုတော်မြတ်ကြီးရဲ့အတန်တော်လေးကြားလိုက်တဲ့အခါကျတော့ကြည်နိုးသွားတာစိတ်တွေဝမ်းသာသွားတာချစ်သမီးငါဘုရားထံလာခဲ့ချစ်သမီးဘာဖြစ်လို့စိတ်တွေလွတ်ထားရတာလဲချစ်သမီးရဲ့သမီးတတိထားလိုက်စမ်းပါသမီးတတိတွေလွတ်နေတယ်ချစ်သမီးရဲ့တတိတွေလွတ်နေလို့ တမိဖြစ်နေတာခြေတမိတတိထားလိုက်စမ်းပါတတိထားလိုက်စမ်းပါမြတ်စွာဘုရားရဲ့ကရုဏာသံလေးနဲ့မြတ်စွာဘုရားတခါတည်းတမိတမိလို့ခေါ်ပြီးတော့တခါတည်းပြောလိုက်တဲ့အတန်လေးကြားတဲ့အခါကျတော့မှဩငါရဲ့အပေါ်မှာကျင်နာတဲ့ဖခင်ကဲ့သို့ ပုဂ္ဂိုလ်တူပေါ်နေပါလားသူစိတ်မှာဝမ်းသာသွားတယ် ချစ်သမီးတဲ့ဟောဒီနေရာဟာတင့်ရဲ့အာကိုရာဖြစ်ပါလိမ့်မယ်ချစ်သမီးငါဖះဟောတော်မူခဲ့တဲ့တရားတွေကိုဒါချစ်သမီးနားထောင်သမ်းပါမှန်ပါဖះမြတ်စွာဘုရားဖះတပည့်တော်ရဲ့လင်ယောက်ျားကလည်းမွဲကြိုက်လို့တေးပြီဖះဖះတပည့်တော်ရဲ့သားငယ်လေးကိုလည်းစွန်ချီသွားတယ်ဖះသားကြီးကလည်းရင်းနစ်လို့တေးပြီဖះ ဖះတပည့်တော်ရဲ့အမေရဲ့အဖေရဲ့တပည့်တော်ချစ်တဲ့မောင်လေးရဲ့ကလည်းမနေညတိုက်ပြိုလို့သေးပြီဖះတပည့်တော်မှာသောကာရင်းနဲ့ဖုံလွှမ်းပြီးတော့နေရပါတယ်မြတ်စွာဘုရားလို့ရှောက်တော့မြတ်စွာဘုရားကချစ်သမီးတဲ့အဲ့ဒီအတိတ်တွေမတွေးတော့နဲ့ဘာလို့လဲဆိုတော့ သားတွေသေးပြီလင်းနေသေးပြီဆွေတွေမျိုးတွေသေးပြီဆိုပြီးအဲ့ဒီအတိတ်အကြောင်းတွေကိုပြန်ပြန်ပြီးတော့တွေးနေလို့ပူလောင်နေတာပြန်ပြီးတော့သားတွေသမီးတွေဒီဆွေတွေမျိုးတွေအာယုံပြုတ်ပြုတ်ပြုတ်ပြုတ်ပြီးတော့ပြန်ပြီးတော့ဘယ်တော့မှမလာနိုင်တဲ့အဲ့ဒီသားတွေသမီးတွေကိုအာယုံပြုတ်ပြုတ်ပြီးတော့ငိုနေလို့အတိတ်တွေကိုသွားပြီးတော့တန်တာနေလို့အတိတ်တွေကိုဆွဲလန်းနေလို့ပူလောင်နေရတာ ချစ်သမီးတဲ့ပစ္စုပန်တဲ့တဲ့စိတ်ကိုထားပြီးတတိကတ်ဆမ်းပါဦးဇင်းတို့တရားတော်မတွေတခါတလေဦးဇင်းတို့ပူလောင်ရတယ်လောကဖြစ်ရတယ်ဒေါသဖြစ်ရတယ်ဘာကြောင့်လဲတခါလေအတိတ်တွေကိုတွေးပြီးတော့ပူလောင်နေရတာအနာဂတ်တွေတွေးပြီးတော့ပူလောင်နေရတာလောကရဏီကြုံတဲ့အခါတခါတရံများအတိတ်တွေတွေးအနာဂတ်တွေတွေးပူလောင်တဲ့အခါဘာလုပ်လဲဟော တရားလေးမှတ်နာသီဝဝင်တဲ့လေးလေးထွက်တဲ့လေးလေးဟောဝင်လေထွက်လေလေးတတိမြကတ်လိုက်လို့ရှိရင်အဲ့ဒီအပူမီးတွေတခါတည်းငြိမ့်ကြသွားတာမြူတွေထားနေတဲ့အချိန်မှာမိုးရွာချလိုက်တော့မြူပုံတွေဖုံမှုန့်တွေအကုန်ငြိမ်ဝတ်သွားသလိုပဲအတိတ်ကို တွဲပြီးတော့ပူနေတဲ့ပူလောင်မှုတွေအနာဂတ်ကိုတွဲပြီးတော့ပူနေတဲ့ပူလောင်မှုတွေ အဲ့ဒီအတိတ်တွေအနာဂတ်တွေတွဲပြီးတော့ငါနောင်ကြရင်ဘာမြန်ဖြစ်မှာတော့အော်ဟိုတော့ငါဘလို့ဖြစ်ခဲ့ပြီအတိတ်တွေကို တွဲပြီးတော့အနာဂတ်ကိုတွဲပြီးတော့ပူလောင်နေတယ်ဒါကြောင့်မို့အတိတ်ကလည်းမြတ်စွာဘုရားကမလိုက်တော့နဲ့ခြေသားတို့တိတနာနုသောဆွေရအတိတ်ကိုလည်းခြေသားတို့မလိုက်နဲ့အနာဂတ်ကိုလည်းမလိုက်တယ်ဘာကြောင့်လဲအတိတ်တွေဟာအကုန်ဖြစ်၍ပြီးခဲ့ပြီ အတိတ်ကဖြစ်ပြီးသားတွေကောင်းတာတွေဆိုးတာတွေအကုန်ပြီးခဲ့ပြီတဲ့အနာဂတ်ကလည်းမဖြစ်သေးဘူးတဲ့အဲ့ဒီမဖြစ်သေးတာကိုသွားပြီးတော့လဲတောင်းတမနေပါနဲ့ပစ္စုပန်မှာစိတ်ကိုတည်ငြိမ်အောင်ထားပါအခုလည်းပဲမြတ်စွာဘုရားရှင်ကိုယ်တော်မြတ်ကြီးကချစ်သမီးတဲ့ချစ်သမီးရဲ့စိတ်ကိုအခုတည်ငြိမ်အောင်ထားသမ်းပါချစ်သမီးရဲ့စိတ်ကအတိတ်တွေကို တွေးနေလို့အနာဂတ်တွေကိုတွေးနေလို့အတိတ်ကငါသားတွေသမီးတွေလင်းနေဆွေးတွေမျိုးတွေ သေခဲ့ပြီသေခဲ့ပြီလို့အတိတ်တွေကို တွဲပြီးတော့จิตမိတောကတွေဖြစ်နေရတာဒေါသတွေဖြစ်နေရတာပူလောင်မှုတွေဖြစ်နေရတာจิตမိတဲ့ဒါတွေတမိတွေအဖေတွေမေတွေကို တွဲပြီးတော့จิตမိမြတ်ရဲ့ကြခဲ့ရတာဘလောက်များခဲ့ပြီထင်လဲ ဟိုအတိတ်ဘဝတွေတုန်းကလည်းခြေသမီးသားသေးလို့လင်းသေးလို့ဆွဲသေးလို့မြို့သေးလို့အဖေသေးလို့အမေသေးလို့ကြာခဲ့ရတဲ့မျက်ရည်တွေအဲ့ဒီဘဝတိုင်းဘဝတိုင်းမှာကြာခဲ့ရတဲ့အဲ့ဒီမျက်ရည်တွေကိုမြခြေသမီးစုပြီးထားမယ်ဆိုရင်လေဟောဒီသမုဒ္ဒရာ၄၀နဲ့ကရေတွေကနဲသေးတယ်ခြေသမီးရဲ့ ဘဝတန်တရာကြီးတလျှောက်လုံးကြခဲ့ရတဲ့မျက်ရည်တွေစုမြန်းထားခဲ့ရင်ဟောဒီရည်တွေထက်များနေပြီတတိမရှိခဲ့လို့တမာရီမရှိခဲ့လို့ပညာမရှိခဲ့လို့မဖို့တွေမရခဲ့လို့အိုနာတဲ့မလွတ်ခဲ့လို့ဘဝတိုင်းဘဝတိုင်းမှာသားအတွက်ငိုရလင်းအတွက်ငိုရဆွေအတွက်ငိုရမျိုးအတွက်ငိုရချစ်သမီးတဲ့အခုမှချစ်သမီးငိုနေရတာမဟုတ်ဘူးချစ်သမီးရဲ့ ချက်သမီးရဲ့အတိတ်ဘဝတွေမှာလဲလင်းသေးလို့သားသေးလို့ဖေသေးလို့အမေသေးလို့ငိုခဲ့ရတဲ့မျက်ရည်တွေများလာပြီဒါကြောင့်မို့ချက်သမီးရဲ့တဲ့ဒီတန်တရာကြီးတဲ့ဆက်သွားနေအောင်နောက်ထပ်ဘလောက်သွားအောင်မှလဲနောက်ထပ်ကြာရအောင်မှပဲဦးဇင်းတို့တရားတော်မတို့တွေအခုဟိုလူသေးလို့ဒီလူသေးလို့အခုလောကယောဂါဇောနဲ့ကြုံတဲ့အချိန်မှာဆိုရင် ကြည်သမ်း ဦးဇင်းတို့ဒကာဒကမတွေတော်နေသေးကြပြန်ပြီမနက်ဖြန်ဦးဇင်းဆိုရင်တရား6ပွဲပေးထားရတယ်အခုမနက်ဖြန်မနက်ဖြန်ဟိုကသေးလို့ဒီကသေးလို့အဲမနဲ့ဒီမှာဒီချိန်ပြီးရင်တော့နောက်တရားပွဲဒီချိန်ပြီးရင်တော့နောက်တရားပွဲစည်းရင်နေနဲ့လှုပ်ပေးနေရတာသေခြင်းတရားတွေတဖြုတ်ဖြုတ်နဲ့လာနေကြတာငိုနေကြရတယ်နော် ပူဆွေးနေကြရတယ်တရားတွေကိုမလောက်ရင်တရားဓမ္မတွေကိုအမထုတ်ရင်နောက်ထပ်လဲပူဆွေးနေကြရအောင်မှာတန်တရာကြီးတဲ့ကိုကျဲလဲနေရရင်တန်တရာကြီးတဲ့ကို သွားနေရရင်ချက်သမီးတို့တဲ့မြတ်စွာဘုရားကချက်သမီးဗရာဇာရီနော်တန်တရာကြီးတဲ့ကိုနောက်ထပ်ချက်သမီးထပ်ပြီးတော့မသွားကျင်တော့နဲ့ချက်သမီးအရင်တော့ကလည်းငိုးလုံးမဆုံးဘူး နားလို့မဆုံးခဲ့ဘူးသေလို့မဆုံးခဲ့ဘူးငိုလို့လည်းမဆုံးခဲ့ဘူးကြခဲ့ရတဲ့မျက်ရည်တွေကလည်းများလာပြီနောက်ထပ်တန်တရာကြီးတွေထပ်သွားရင်ထပ်ပြီးတော့ကြနေရအောင်မှာချစ်သမီးတဲ့ဒါကြောင့်မို့အငိုတိုက်လိုက်စမ်းပါချစ်သမီးရဲ့သေခြင်းတရားဆိုတာလေသေမင်းနဲ့စစ်ခင်းနိုင်တဲ့ပုံကိုယ်ဆိုတာလေချစ်သမီးဘယ်သူမှမရှိဘူး အဲ့ဒီသေမင်းကိုနိုင်အောင်စက်ခဲနိုင်တဲ့ပုံကိုဆိုတာကဘယ်သူမှမရှိဘူးသေမင်းကတော့တဇိုလက်ဆောင်ပေးလို့လည်းမရဘူးတဲ့သေမင်းကဆွေတွေမျိုးတွေအင်အားတွေကောင်းတဲ့စစ်တပ်ကြီးတွေနဲ့ငါရင်ဆိုင်မယ်လို့လေသေမင်းကိုရင်မဆိုင်နိုင်ပါဘူးချစ်သမီးရဲ့အဲ့ဒီသေရမယ့်ပုံကိုအတွက်လည်းပဲအမေသေကနာနီမို့သားကလည်းမကယ်နိုင်သားသေကနာနီမို့အမေကလည်းမကယ်နိုင်ဘူး အဲ့ဒီမကန်တိုင်းနဲ့ဘဝတွေနဲ့သေမင်းကိုစစ်ခင်းလို့မှမရတာစစ်သမီးမသေးပါနဲ့လို့ဘသူမပြောလို့လည်းမရဒဇိုလက်ဆောင်ပေးလို့လည်းမရသေမင်းကတော့မန္နေမာနတွေနဲ့ခေါင်းတမော့မော့နဲ့ဘလို့လက်ဆောင်ပေးပေးဘလို့တိုးရိုးလို့မှဘလို့တောင်းမှန်လို့မှသေမင်းကတော့ကိုယ်ပေါ်မတနာဘူးတောင်းမှန်တဲ့ လက်အုပ်ချီထားတဲ့ငါမလို့ခြင်းမှုတစိုးလက်ဆောင်နေငါမလို့ခြင်းမှုငါလိုခြင်းတာအသက်သေမင်းကဒေါတရွဲကိုတောင်းနေတာအသက်ကိုပဲတောင်းနေအဲ့ဒီသေမင်းကတစိုးတွေလက်ဆောင်နေဘာတစ်ခုမှမလိုခြင်းမှုအဲ့ဒီသေမင်းကြီးနဲ့စစ်ခင်းမိုးရာကလည်းဒေါတတွေဘလို့မှမနိုင်တာသေမင်းနဲ့စစ်ခင်းလို့မနိုင်တဲ့အတူချစ်သမီးရဲ့ သူလည်းသေရမှာပဲကိုလည်းသေရမှာပဲတောကတွေဖြောက်ပြီးတော့ဒေါသတွေဖြောက်ပြီးတော့နော်တောကတွေငြိမ့်အောင်ဒေါသတွေငြိမ့်အောင်နဲ့ပစ္စုပန်မှာတဲ့တယ်လေစိတ်ကိုတည်ငြိမ်အောင်ထားသမ်းပါစိတ်ကိုတည်ငြိမ်အောင်ထားပြီးတော့จิตသမီးနံပါတ်1အဆင့်ကဘာလို့ရမှာလဲသီလကိုပြည့်စုံအောင်လုပ်ပါဘာလုပ်ခိုင်းလဲမြတ်စွာဘုရားကသီလကိုစောင့်တည်ခိုင်းတယ် ချစ်သမီးတဲ့ဒီတောကတွေငြိမ့်မို့ဒီဒေါသတွေငြိမ့်မို့ဒီဒုက္ခတွေငြိမ့်မို့ကအဲ့ဒီသေမင်းကြီးနဲ့လဲစစ်ခင်းလို့မှမရတဲ့အတူတူသေမင်းရဲ့လက်ကလွတ်မှမလွတ်နိုင်တဲ့အတူတူဘာလို့မေ့လျော့နေမှလဲဘာလို့ပေါ့ဆနေမှလဲဘာလို့အတိတ်ကြောင့်နေတွေးအနာဂတ်တွေတွေးပြီးတော့စိုးရိမ်ပူလောင်ပြီးတော့ဘာလို့ဘဝကိုနေတော့မှာတော့ပစ္စုပန်မှာတဲ့တဲ့စိတ်ကလေးကိုငြိမ့်အောင်ထားပြီးတော့ ချစ်သမီးနံပါတ်1ကဘာလို့ရမလဲသီလနဲ့ပြည့်စုံလို့ပါပေါ့သီလကိုစောက်တည်ခိုင်းလိုက်တယ်တဲ့เนาะပရာစာရီကိုအယုမဘဝနဲ့သီလမရှိတမာတိမရှိပညာမရှိနဲ့เนาะပြင်းလွာနေရတဲ့ဘဝကနေပြီးတော့မြတ်စွာဘုရားကချစ်သမီးသီလကိုစောက်တည်စမ်းပါတရဏဂုံနဲ့၅ပါးသောသီလကို တခါတည်းပေးပြီးတဲ့အခါကျတော့မှမြတ်စွာဘုရားရှင်ကိုရောမြတ်ကြီးကချစ်သမီးတဲ့အဲ့ဒီသေမင်းနဲ့စစ်ခင်းလို့မနိုင်တဲ့အတူတူလေ ဟောဒီမက်ခင် ရှင်ပါအကျင့်များတရားကြီးတွေကိုချစ်သမီးပွားစမ်းပါတဲ့သေမင်းကိုရင်ဆိုင်ဖို့ရလဲမရအန်တုဖို့ရလဲမရဘလို့မှလှုပ်လို့မရတဲ့အတူကတော့ချစ်သမီးရဲ့သီလကိုပြည့်စုံအောင်စောင့်တည်လိုက်စမ်းပါ သီလကိုပြည့်စုံပြီဆိုရင်ချက်သမီးခန္ဓာကိုယ်မှာတတိလဲကဆန်းဟော တတိလဲကခိုင်းတဲ့အခါကျတော့ဝင်တဲ့လေးလေးထွက်တဲ့လေးလေးနဲ့တတိတွေကပြီးတော့ကြည့်တဲ့အခါကျတော့ခန္ဓာကိုယ်ရဲ့ပထဝီဓာတ်တွေတေဇောဓာတ်တွေအာဘောဓာတ်တွေဝါယောဓာတ်တွေဆိုတဲ့ဓာတ်ကြီး၄ပါးဖောက်ပြန်မှုရဲ့သဘောအစုဖြစ်တဲ့ယုတ်တရားတွေကိုမြင်ပြီဟောပစ္စုပန်တဲ့တဲ့ကိုညံနဲ့ကြည့်လိုက်တာနော် ဦးဇင်းတို့ဒကာတော်မတွေလည်းကိုကပစ္စုပန်တက်တဲ့ရှုမယ်ကြမ်းတဲ့ယုတ်တရားစမရှုနိုင်သေးရင်ဘယ်အစရှုမှာလဲဝင်တဲ့လေးလေးထွက်တဲ့လေးလေးလေးလေးဝင်ရင်ဝင်တာသိထွက်ရင်ထွက်တာသိဆိုတော့ပစ္စုပန်မဟုတ်ဘူးလားစိတ်ကိုငြိမ့်သွားတာနော်ပူလောင်တဲ့အခါတွေတောကဖြစ်တဲ့အခါတွေဒေါသဖြစ်တဲ့အခါလက်တွေ့လောက်ကြည့်ဒကာတော်မတို့ကိုယ်စိတ်မှာတိတ်ပြီးတော့ပူလောင်နေတယ်ပြဿနာတွေတိတ်များနေတယ်လောကဓာတ်တွေတိတ်များနေတယ်နော်တခါတရားများဆိုရင် လောကရန်နေအကုသိုလ်တွေဖြည့်သီးလာတဲ့အခါခေါင်းနေဟာတခါတည်းကိုမိဟုံဟုံတောက်လာတယ်ရှိတ်ရှိတ်ရှိတ်ရှိတ်ရှိတ်ရှိတ်ရှိတ်ရှိတ်နဲ့နော်အဲ့ဒီလိုလောကရန်နေဖြစ်ပေါ်လာတဲ့အခါကျတော့ဘာလုပ်ရမှာလဲဂုံတော်တွေပွားမေတ္တာတွေပို့နော်အခုဒီနေ့ဦးဇင်းလောကရန်နေကြည်တယ်အမျိုးမျိုးတိုက်ကြခိုက်ကြနာမည်ဖြတ်ကြဂုံဖြတ်ကြအမျိုးမျိုးလောက်ကြတာဘာမှဦးဇင်းမတုံ့ပြန်ဘူး ဘာနဲ့နေလဲဓမ္မနဲ့ပဲနေတယ်မေတ္တာတွေပို့တယ်ဂုဏ်တော်တွေပွားတယ်တခါတလေမေတ္တာပို့ဂုဏ်တော်ပို့လို့စိတ်ကမငြိမ်းချမ်းတဲ့အခါရှိတယ်အဲ့ဒီကြောင့်ဘာလို့လဲဝင်တယ်လေထွက်တယ်လေဝင်တယ်လေထွက်တယ်လေဝင်တယ်လေထွက်တယ်လေဒါလေးပဲပွားနေစိတ်တွေငြိမ်းအေးကြလောကရန်တရားတွေနဲ့ယဉ်ဆိုင်ရတဲ့အခါဘဝဆိုတာ ဦးဇင်းတို့ရောက်မို့သာသနာပြုခြင်းနဲ့သာသနာပြုခြင်းနဲ့ဆိုပြီးတော့ဦးဇင်းတို့ပြုတာပြုရတဲ့အခါမှာ တိုက်တယ်ခိုက်တယ်လောကရန်တွေမျိုးစုံဩဩစတြေးလျကိုသာသနာပြုလာကနာနီးယမလေးရှားမှာရောက်တော့ပြည်နံဆရာတော်ကြီးကဦးဇင်းကိုသာသနာပြုနည်းဆုံးမနည်းသင်တန်းပေးတယ်ဒါဆရာတော်ဘုရားကြီးရဲ့ကျေးဇူး ဆရာတော်ဖះဗာမိတ်လဲဇဏိတာနိုင်ငံရချားမှာသာသနာပြုကမ္ဘာသာသနာပြုလုပ်တော့မယ်ဆိုရင်ကော်မတီတွေအဖွဲ့တွေအသင်းတွေလူတွေမြောင်များစွာနဲ့မင်းဆက်ဆံရမယ်တွေ့ရမယ်ကြုံရမယ်အဲ့ဒီကြတော့အမျိုးမျိုးတိုက်တာတွေအမျိုးမျိုးခိုက်တာတွေအမျိုးမျိုးမင်းပေါ်လောက်တာတွေမျိုးစုံ ကြုံရလိမ့်မယ် မင်းသာသနာပြုကျင်အဲ့လောကဓာတ်တွေအကုန်ခံနိုင်ရမယ်အဲ့တော့ငါနီးတစ်ခုပေးမယ်တဲ့ငါဆရာလုတ်တဲ့နီးမှန်ပါဗျာမိတ်ရှိတော်မူပါဗျာသူ့ရဲ့ဆရာကတဲ့အခုဒီမလေးရှားသူ့ရဲ့အရင်ပြန်တော်မူသွားတဲ့ဆရာတော်ကြီးပေါ့ပြည်နယ်ဆရာတော်ကြီးရဲ့ဆရာကတရက်ကြတော့သူကရေချိုးခန်းကြီးထဲမှာသွားပြီးတော့သူကမင်းကဘလို့ကွ မင်းကဘာလို့ကွာမင်းတို့ကပြောလို့ကိုမကောင်းမှုကွာတယ်ဆိုပြီးတော့တခါတည်းရေချိုးကိုင်းတဲ့သွားအော်နေတာတဲ့အဲ့ဒါနဲ့နောက်ကတရက်ကျတော့ဒကမာကြီးတယောက်ကရေချိုးခမ်းဘက်ကဖြတ်သွားတဲ့အခါကျတော့အဲဆရာတော်ကြီးဘသူပြောနေတာလဲမသိဘူးအဲ့ဒါနဲ့ထွက်လာတော့လေဘသူမှလည်းမရှိပါဘူးဆရာတော်တပါးတဲ့အဲ့နဲ့ဆရာတော်ဖေကဘသူမြန်အော်ငေါ့နေတာလဲဟုတ်ပါဘူးကိုယ့်ကိုပြောတာပါလို့ပြောတယ်တဲ့နော် အဲ့ဒါဘာလဲဆိုတော့ဒီကောမဒီတွေဒီလူတွေသာသနာပြုရတဲ့အခါကျတော့အခက်ခဲတွေအရင်ဖြစ်တာပေါ့တဲ့အဲ့တော့လူတွေကိုလည်းမပြောကျင်တော့ဆရာတော်ကြီးကဘာလုပ်လဲဆိုတော့သူ့ရဲ့ယင်ထဲကဟာတွေကိုရေကြိုးကနဲ့မှသွားပြီးဖွင့်ထုတ်ရတယ်နော်သွားပြီးရေကြိုးကနဲ့မှတယောက်တည်းသွားអော်တာလေနော်အဲ့တော့တဏိတာတဲ့မင်းနိုင်ငံခြားသာသနာပြုရင်မင်းအဲ့ဒါမျိုးလဲလောက်ရမှာပဲနော်တဲ့နော် ဥစဉ်ကိုမှာလွှတ်ရှာတယ်မှာလွှတ်ရှာတယ်နော်အဲ့တော့ဟိုဟိုတလောကလည်းအဲ့ဒါနဲ့ပတ်သက်လို့ရုရှားမှာအဲ့ဒီဆောင်းပါးလေးတစ်ခုအဲ့ဒါဖတ်ရတယ်လင်မယားနှစ်ယောက်သူ့ယောက်ျားလည်းသူ့ဇနီးရမ်းချစ်တယ်သူ့ယောက်ျားရဲဌာနကအဲ့တော့တရက်တရက်သူ့ယောက်ျားအဲ့တောကြီးတဲ့ကိုသွားသွားနေတာအဲ့ဒါနဲ့ तू မတင်ငါဖြစ်လာတာအဲ့နဲ့သူ့တငယ်ချင်းနဲ့တိုင်ပင်တော့နင်သူ့ကိုတန်တရားဖြစ်နေမဲ့အစားနင်လိုက်ချောင်းကြည့်ပါလား तू ဘာလုပ်တယ်လဲ နင်သိရမှာပေါ့ဆိုပြီးအဲ့ဒါနဲ့သူကလည်းနောက်ကနေမှသူ့ယောက်ျားသွားတဲ့တောလန်းကိုနောက်ကနေမလှမ်းမကန့်လိုက်မလှမ်းမကန့်လိုက်ပြီးတော့အဲ့ဒီမှာနေသူ့ယောက်ျားတော်တယ်သွားသွားသွားပြီးတော့ဟိုကတောင်ကုန်းထိပ်လေးတဏီယာလဲရောက်ရောထိုင်ပြီးတော့သူကတခါတည်းမင်းကဘာကွမင်းကဘာကွနဲ့ဆိုပြီးသူကတယောက်တည်းထိုင်អော်နေတာလေအဲ့သူခလန်းလန်းနေကြာပြီးတော့သူကနောက်ကနေပြန်ပြေးလာ ကျန်တဲ့အမျိုးသမီးနဲ့ဖောက်ပြန်နေတယ်လို့သူကထင်လို့လိုက်တာဒါပေမဲ့မဟုတ်ဘူးသူတယောက်တည်းပြောတော့အိမ်ပြန်ရောက်တော့မှအဲ့ဒီမှာဟိုကကဲအမှန်တိုင်းပြောပါ तू အဲ့လိုလိုက်ပြီးတော့ကြည်တယ်မယုံလို့လိုက်ကြည်တာဒါပေမဲ့အဲ့လိုတွေပြောနေအဲ့ဒါဘာဖြစ်တာလဲငါရဲစခန်းမှာငါအမှုတွေတဲ့အရန်ရှုပ်ထွေးနေတာကြောင်းမို့ ငါရဲ့ယင်တဲ့ဟာတွေငါအဲ့ဒီမှာသွားသွားဖွင့်ထုတ်တယ်လို့ပြောတယ်တဲ့နော်အဲ့တော့ဦးဇင်းကိုပင်နာဆရာတော်ကြီးပေးတဲ့နီးလေးနဲ့ကတော့တူတာပေါ့နော်အဲ့တော့ဦးဇင်းတို့လည်းဒီတိုင်းပါပဲဘဝလောကရန်နေအတိုက်ခိုက်တယ်နော်ဒါပေမဲ့အကုသိုလ်ကံတရားတွေဆိုတော့ကိုယ်အကောင့်လုပ်နေတာပဲကောင်းတာတွေကိုလုပ်နေတာဒါပေမဲ့ကောင်းတာတွေလုပ်နေတဲ့အချိန်မှာပဲတခါတည်းတိုက်ကြတယ်ခိုက်ကြတယ်ဖြက်စီးကြတယ်နာမည်တွေဖြတ်ကြတယ်ဂုံတွေပြည့်အောင်လုပ်ကြတယ်အဲ့ဒါတွေလုပ်နေတဲ့အခါကျဥစဉ်တော့ဘာတတ်နိုင်လဲ ဘာမတက်နိုင်ဘူးဘာလို့ရလဲမေတ္တာပဲနန္နာပို့နေရတာပဲမေတ္တာပဲနန္နာပို့နေရတယ်ဂုံတော်တွေပွားနေရတယ်သူကသူလှုပ်တဲ့လူကတော့ဒုက္ခနာဥစဉ်ကတော့ဘသူ့ပေါ်မှာအပြည့်လည်းမတင်ဘူးဥစဉ်ကတော့ဝိုးကြွေးရှင်ခံမယ်ကိုယ့်ရဲ့ဘဝမှာလည်းနောက်ပြီးတော့ဟိုဘဝရဲ့လောကဓာတ်နေအတွေ့အကြုံတွေကလည်းများခဲ့တဲ့အခါကျတော့ခန္ဓာကြီးတွေဖြစ်လာတယ်ဒါတောင်မှနော်လောကဓာတ်နေတိတ်အားကြီးလာတဲ့အခါကျတော့ဘာတွေဖြစ်လာလဲခုပြောသလို မီးတွေဟုံဟုံတောက်တယ်လို့ပဲအကုသို့လှိုင်းနေအပူမီးတွေအဲ့တော့ဘာလို့ရလဲတရားဓမ္မတို့တရားနာနာမှတ်ရနော်ကိုယ့်ရဲ့စိတ်ကိုတခါလေးဂုံတော်ပွားတခါလေးဆိုဥစဉ်မေတ္တာတုတ်ညအတိုင်းအခေါက်200ကျော်လောက်ရတယ်မေတ္တာတုတ်တွေကိုနာနာရွတ်ဘာလို့လဲလောကရာနဲ့တိုက်ကြတယ်ခိုက်ကြတယ်မျိုးစုံတွေအပုတ်ချတယ်ဆွဆွဲတယ်မဟုတ်မှတ်တွေလောက်ကြတယ်အမျိုးမျိုးလောက်ကင်လာတဲ့အခါကျတော့ကိုယ့်ဘက်က ဘာပဲရှိလဲဓမ္မပဲရှိဓမ္မကိုပဲအားကိုးရတယ်ကိုယ့်ရဲ့ကံစားတာနိုင်နေချိန်သွားရှင်းပြရှင်းပြတဲ့လူကကိုယ်မယုံဘူးအဲ့တော့ဘာလုပ်လဲရှင်းလည်းမပြတော့ဦးသိန်းရတယ်ပြောလည်းမပြောယုံရင်ယုံမယုံရင်နဲ့သူကသူလက်ခံရင်ခံမခံရင်နဲ့အဲ့ဒါသူကန္တာဒါပေမဲ့ကိုယ့်ဘက်ကအမှားမရှိ ကိုယ့်ဘက်ကအမှန်တရားပေါ်မှာပဲယက်တည်တယ်တစ္ဆာတရားပေါ်မှာယက်တည်တယ်ဘာလို့လဲဂုံတော်ပွားတယ်မေတ္တာပို့တယ်တစ္ဆာပြုတယ်ဂုံတော်ပွားမေတ္တာပို့တစ္ဆာပြုတရားမှတ်အဲ့ဒီတစ်ချိန်မှာဥစဉ်အယံကိုအင်းငိမ့်မှုချမ်းသာလေးရဘာနဲ့ရအဲ့အာနာပါနာလေးနဲ့ရတာဥစဉ်အဲ့ဒါကိုပြောခြင်းလို့အယံမေတ္တာတွေပို့ပြီးတော့ဂုံတော်တွေပွားမေတ္တာပို့နေရတော့မှတခါတလေစိတ်ကမငြိမ်ချမ်း မငြိမ့်ချမ်းတဲ့အခါကျတော့အဲ့ဒီအချိန်မှာဘာလောက်ရလဲဆိုတော့ကဲဒီအချိန်မှာမငြိမ့်ချရင်ငါနှာသီးဝလေးမှာဘာအတိတ်ကိုမတွေးဘူးဆိုပေမဲ့လည်းအာကုသိုလ်တွေကနှိမ့်ဆက်တဲ့အခါကျတော့ तू ပေါ်တာကိုအာကုသိုလ်တွေကကိုယ်မှာနှိမ့်ဆက်တဲ့အခါကျတော့ဒီအတွေးကိုမတွေးပါဘူးလို့ပြောရတဲ့နဲ့နော်ဒါပေမဲ့အဲ့ဒီအတွေးရပဲပေါ်လာတယ်ဟောအတွေးရပေါ်လာတဲ့အခါကျတော့ဘာဖြစ်လာလဲစိတ်ထဲမှာမကျင်တတ်တဲ့ဒေါသက तू ပြန်ထွက်လာဟော မေတ္တာတွေပို့နေတယ်မေတ္တာပို့တယ်ပို့ရင်ပို့ရင်ပို့ရင်နဲ့တခါတည်းအဲ့ဒီအတွေးတွေကိုယ်ပေါ်နှိပ်စက်တယ်မတော်မတရားလုပ်တယ်ဟောဘာလို့လဲဆိုဒါပုထုသင်တဘာဝလေအရိယာတွေကဲဆိုဥစ္စနောတွေကပယ်ထတာမဟုတ်သေးတဲ့ခါကျတော့ပုထုသင်တဘာဝမေတ္တာပို့တယ်ပို့တယ်ဆိုပြီးအတွေးအတိတ်ကိုတွေးမိလိုက်တဲ့အချိန်ဟာသူကငါ့ပေါ်ဒီလောက်ရဲဆက်ဆက်လောက်ပါလားဆိုတဲ့ဟောအဲ့ဒီအတွေးတွေကဒိုင်းကိုပေါ်ထွက်လာတာပေါ်ထွက်လာတဲ့အချိန်ကျတော့စိတ်ကိုဘာကလွှမ်းသွားဒေါသကလွှမ်းသွား အော်မငြိမ်းချမ်းတော့ဘူးအော်ငါငြိမ်းချမ်းအောင်လို့ငါလုံနေရတဲ့နဲ့ငါမှမငြိမ်းချမ်းတာကြီးဖြစ်ရတာပါလားအဲ့တော့ဦးစင်းကနီးမျိုးမျိုးနဲ့ကိုကိုကိုဓမ္မကိုရှာဖွေတယ်ကိုယ့်ရဲ့ခန္ဓာကိုယ်တွေကိုပြန်ကြည့်တယ်ကြည့်တဲ့အခါမှာလည်းပဲတရရိပ်တဖွာဖွာတွေနဲ့ဖြစ်လာတာတွေပြန်တွေ့တယ်အဲ့ဒီမှာစိတ်ကိုတင်ထားတယ်ဒါပေမဲ့အဲ့ဒီထဲမှာအနှစ်သက်ဆုံးအချိန်လေးတစ်ချိန်လေးဖြစ်သွားတာလေးကိုပြောတာ လုံးဝပူလောင်ပြီးစိတ်တော့ကဖြစ်နေရတဲ့အချိန်မှာနာသီးဝါလေးမှာပစ္စုပန်တဲ့တယ်လေးထားပြီးလေဝင်နာရဲ့အစာရဲအလဲရဲအဆုံရဲကိုရှူပြီးနေလိုက်တဲ့အချိန်လေးမှာတခါတဲ့အကုန်လုံးတောကမိတွေဒေါသမီတွေဟုတ်ကလေးဆိုမိကိုရင်းနဲ့ဖြန်းလိုက်သလိုငြိမ့်သွားတာ။အော်ဒါနိုင်ွယ်လေးတစ်ခုပဲ။ဒါကိုယ်တိုင်လောကရန်นี่ဖြတ်တိုင်းနဲ့ရတဲ့အတွေ့လေးပြောတာပါနော်။ အဲ့ဒါကြောင့်မို့အခုလည်းပဲမြတ်စွာဘုရားကจิตသမီးတဲ့အတိတ်တွေတွေးနေလို့เนาะသားရသေးပြီလင်းနေသေးပြီဆွေတွေမျိုးတွေသေးပြီအမေဖေတွေသေးပြီဆိုပြီးတော့အတိတ်ကိုတွေးနေလို့จิตသမီးရဲ့အခုပူလောင်နေတာအတိတ်ကိုမတွေးနဲ့จิตသမီးအဲ့ဒီသားတင်မဲ့ဟာကြီးကို ကဲလို့လည်းမရဘူး တပီးတင်မဲ့ဟာတွေလင်တင်မဲ့ဟာတွေအဖေမဲတင်မဲ့ဟာတွေဘသူကမြန်သွားပြီးတော့တားလို့ရမှာလဲဘသူမှတားလို့မရဘူးချစ်သမီးတင်မင်းကတော့ဘလောက်ပဲတောင်းပန်လို့နေနေခေါင်းတမော့မော့နဲ့ပဲအထက်မတွက်ဘူးတဲ့ကိုဂယုတောင်မဆိုင်ဘူးတဲ့ဒဇောတွေလက်ဆောင်တွေစိန်တွေရွှေတွေငွေတွေအကုန်ပေးပါမယ်မတတ်ပါနဲ့လို့တောင်းပန်လို့လဲသေမင်းကတော့ခေါင်းတမောမောနဲ့ပဲလဲတော့မကြည့်ဘူးတဲ့သေမင်းကနော် ဘလို့မှတောရော်လို့လည်းမရတောက်မှန်လို့လည်းမရဘလို့မှခုခံလို့လည်းမရတော်လှန်လို့လည်းမရစစ်တပ်နဲ့ခင်းလို့လည်းမရတဲ့အဲ့ဒီသေမင်းနဲ့ရင်ဆိုင်ရမှာချင်းအတူတူချစ်သမီးတဲ့ကိုယ့်ရဲ့စိတ်တွေငြိမ်းအောင်ထားလိုက်စမ်းပါကိုယ့်ရဲ့စိတ်ကိုအေးအေးချမ်းချမ်းလေးနေအောင်ထားသမ်းပါပစ္စုပန်လေးကိုစိတ်ကိုတည်အောင်ထားသမ်းပါလို့ပြောတာ ပစ္စုပန်လေးမှာတီအောင်ထားလိုက်တဲ့အခါကျတော့ဝင်တယ်လေးလေးမှထွက်တယ်လေးလေးမှတတိလေးရပြီးတော့ခန္ဓာကိုကြည့်ခန္ဓာကိုကြည့်တဲ့အခါကျတော့မြတ်စွာဘုရားသီလလည်းလုံချောင်းပေးပြီးပြီဟောသီလလည်းစောင့်တည်ခိုင်းပြီးပြီသီလတွေစောင့်တည်ခိုင်းပြီးတဲ့အခါကျတော့မှသီလနဲ့ပြည့်စုံသွားပြီဟောတထိုင်တွင်းမှာချက်သမီးတဲ့သီလကိုအရင်ပြည့်စုံအောင်လုပ်ရတယ်တဲ့ သီလကိုပြည့်စုံအောင်လုပ်တဲ့အခါကျတော့သီလပြည့်ပြီသီလပြည့်တဲ့အခါကျတော့မှဟောရသော်ဖျက်ခြင်းကိုတော်မြတ်ကြီးကတမာတိအပိုင်းကိုပေးတာစိတ်ကလေးကိုတည်ငြိမ်အောင်ထားအတိတ်ကိုမတွဲနဲ့သမီးအတိတ်ကိုတွေးပြီဆိုရင်တခါတည်းနောက်ကဝီရိယကအတိတ်ကိုမတွေးဖြစ်အောင်သူ့ကိုစိတ်ကိုပစ္စုပန်တဲ့တဲ့ပေါ်မှာတင်းတင်ပေးရတယ်ဝိရိယအားနည်းသွားတာနဲ့အတိတ်တွေးမယ်အနာဂတ်တွေးမယ် အတိတ်တွေးရင်အနာဂတ်တွေးရင်ဘာဖြစ်လာမလဲပူရောင်းလာမှာဟောအတိတ်ကိုတွေးလိုက်တာနဲ့အနာဂတ်ကိုတွေးလိုက်တာနဲ့ပူရောင်းလာမှာအဲ့ဒါကြောင့်မို့အဲ့ဒီပူလောင်လာတဲ့အချိန်ကဘာကြောင့်လဲတတိလွတ်သွားတဲ့အချိန်ဥဒ္ဒနောတရားတော်မတွေတတိလွတ်သွားတာနဲ့တပြေနဲ့စိတ်ထဲကပူလောင်တာနော်ဒေါသတွေဖြစ်လာနော်တောကတွေဖြစ်လာနော်အဲ့ဒီဒေါသတွေတောကတွေဖြစ်လာတဲ့အချိန်မှာဘာလုပ်ရမှာလဲဝီရိယနဲ့တွန်းတင်လိုက်တာ ကဲငါပစ္စုပန်မှာပဲကြည်မယ်ခန္ဓာကိုယ်ပေါ်မှာကြည်မယ်ဝင်နာကြည်မယ်ထွက်တာသိမယ်ဝင်တိုင်းသိထွက်တိုင်းသိအဲ့ဒီအနေမှာဘူတလဲတောင်းတလဲတင်းတလဲထုံတလဲကျင်းတလဲအော်ဒိခန္ဓာကိုယ်ကြီးကဒိဋ္ဌိတရိပ်ရိပ်တမောမောနဲ့ဓာတ်ကြီးလေးပါးတွေဖောက်ပြန်နေတဲ့သဘောပဲရှိတယ်ပျက်စီးနေတဲ့သဘောပဲရှိတယ်လို့ဟောရုပ်တရားတွေရဲ့အပေါ်မှာဟောပစ္စုပန်တက်တဲ့ဉာဏ်နဲ့ကြည့်လိုက်တာတမာရီလေးကရှိလာပြီ တတိလေးကအားကောင်းလာပြီဆိုတော့ခန္ဓာကိုယ်အောင်ကြည့်လိုက်တဲ့ခါကျရိတ်ရိတ်ရိတ်ရိတ်ရိတ်ရိတ်ဒိတ်ဒိတ်ဒိတ်ဒိတ်ဒိတ်ဒိတ်ရွာရွာရွာရွာရွာမောမောမောမောတရှိန်ရှိန်တရိတ်ရိတ်တဒိတ်ဒိတ်တသုံးသုံးနဲ့တရွာရွာတမွမွနဲ့ဖောက်ပြန်နေတဲ့ယုတ်သဘောတွေကိုလည်းမြင်လာတယ်တဲ့အဲ့ဒါပါလေပစ္စုပန်တဲ့တယ်ကြည်တာပစ္စုပန်တဲ့တယ်ကြည်လိုက်လို့စိတ်แท้မှာအတိတ်လည်းမတွေးတော့ဘူးအနာဂတ်လည်းမတွေးတော့ဘူးဟာဒီယုတ်ဓမ္မနန္ဓမ္မတွေရဲ့ဖြစ်တဲ့သဘောတွေပြတ်တဲ့သဘောတွေကိုမြင်လာပြီ အော်ရုပ်တရားတွေကတရိပ်ရိပ်တဖွာဖွာနဲ့ဖောက်ပြန်ပြောင်းလဲနေရသလိုနာမ်တရားတွေကလည်းဖြစ်ပြီးတော့ပြက်နေရတာပဲဘူရာဘောဘူရာသွားတည်တယ်အေရာဘောအေရာသွားတည်တယ်နော်အဲ့ဒီနန္တရားကလည်းတည်တာမဟုတ်ဘူးမြဲတာမဟုတ်ဘူးယုတ်တရားတွေကလည်းမြဲတာမဟုတ်ဘူးတည်တာမဟုတ်ဘူးဟာဒီယုတ်တရားတွေကလည်းပဲအော်ဒိတ်ကလေးဒိတ်ကလေးရိတ်ကလေးရိတ်ကလေးရွရွမွမွပူလိုက် အေးလိုက်ထုံလိုက်ကျင်လိုက်ကြိုက်လိုက်နဲ့ဟောဒီယုတ်တရားတွေကအမျက်မပြတ်တလဲသာဖောက်ပြန်နေသလိုတဲ့ ရုပ်ပြောင်းတိုင်းပြောင်းတိုင်းမှာသွားသွားသွားသွားပြီးတော့ညွတ်ညွတ်ပြီးတော့သိနေရတဲ့နံတရားတွေကလည်းမမြဲဘူးတဲ့။အော်ရုပ်တရားတွေနံတရားတွေဆိုတာမမြဲဘူးချစ်သမီးရဲ့သေချာကြည်သန်းပစ္စုပန်မှာကြည်အတိတ်ကိုမတွေးနဲ့အနာဂတ်ကိုမတွေးနဲ့ချစ်သမီးလို့ယုံနာနှစ်ပါးနဲ့ခန္ဓာ၅ပါးရဲ့အပေါ်မှာဗျာစွာဘုရားကလက္ခဏာရေး၃ပါးတင်ပြီးတော့ရှုခွက်ကိုပေးတာ ရုပ်တယ်ကြည့်လိုက်တော့လည်းဖြစ်ပြီးတော့ပြက်နေတယ်ဒိတ်ကလေးဒိတ်ကလေးဒိတ်ကလေးရိတ်ရိတ်ရိတ်ရိတ်ရွာရွာရွာရွာမောမောမောမောတရိတ်ရိတ်တဒိတ်ဒိတ်နဲ့ရုပ်တွေကဖြစ်ပြီးတော့ပြက်နေတယ်အနေစာ။အော်ရုပ်တင်လားမဟုတ်ဘူးနန္တရားတွေကလည်းတင်တာပေါ်တင်တာသွားတည်တယ်ပူတာပေါ်ပူတာသွားတည်တယ်တခါတလေအတိတ်ကိုတွေးလိုက်တခါတလေအနာဂတ်ကိုတွေးလိုက် အတိတ်ကိုတွေးတဲ့စိတ်ကလည်းဖြစ်ပြီးပြက်တာပဲအနာဂတ်ကိုတွေးတဲ့စိတ်ကလည်းဖြစ်ပြီးတော့ပြက်တာပဲ အော်အတိတ်ကိုတွေးတဲ့စိတ်ကလည်းဖြစ်ပြက်အနာဂတ်ကိုတွေးတဲ့စိတ်ကလည်းဖြစ်ပြက်နေရလို့အတိတ်အနာဂတ်ကို ပြေးနေတဲ့စိတ်တွေဒီအနေစာမမြဲတဲ့သဘောပဲတင်းနာပေါ်တင်းနာသွားတည်တဲ့စိတ်ကလည်းဖြစ်ပြီးတော့ပြည့်ရတယ်ပူရာပေါ်ပူရာသွားတည်တဲ့စိတ်ကလည်းဖြစ်ပြီးတော့ပြည့်ရတယ်အော်ဒီနန္တရားလေဆိုတာလဲငါကိုလည်းမဟုတ်ပါလားငါဥစ္စာလည်းမဟုတ်ပါလားငါလည်းမဟုတ်ပါလားဖြစ်ပြီးတော့ပြည့်နေရပါလားအော်ချမ်းသာမဟုတ်ပါလားဆင်းရဲတဲ့ဒုက္ခတွေပါလား ရုပ်တရားလည်းဖြစ်လိုက်ပြက်လိုက်ဖြစ်လိုက်ပြက်လိုက်နာမ်တရားလည်းဖြစ်လိုက်ပြက်လိုက်ဖြစ်လိုက်ပြက်လိုက်မှုအနေဆအဲ့ဒီရုပ်ဓမ္မနဲ့အဲ့ဒီနန္ဓမတွေဖြစ်တိုင်းပြက်တိုင်းဖြစ်တိုင်းပြက်တိုင်းကိုမြတ်စွာဘုရားကအမျက်မပြတ်တလသာဖြစ်ပြနေရလို့အဲ့ဒါကိုသင်္ခါရဒုက္ခတဲ့အဲ့ဒီရုပ်နဲ့နာနဲ့ဟာဖြစ်ပြီးပြက်နေရတာကိုအစိုးမရလို့အနတ္တတဲ့ကိုအတ္တနဲ့ဘာတစ်ခုမှအမိန်ပဲလို့မရဘူးပြောလို့မရဘူးတားလို့မရဘူးစီးလို့မရဘူးတဲ့ အမိန်ပေးလို့မရဓာတ်လို့မရစီးလို့မရတဲ့အဲ့ဒီအနတ္တရဲ့သဘောကိုจิตသမီးမြင်အောင်ကြည့်အနိစ္စရဲ့လက္ခဏာဒုက္ခရဲ့လက္ခဏာအနတ္တလက္ခဏာတွေကို ကြည်ရင်ကြည်ရင်နဲ့ဟောပရာဇာရီတိသီလာလဲဒီနေပြီဟောတရဏဂုံနဲ့၅ပါးသီလာကိုနော်သီလိုက်တော့သီလာမကင်၃ပါးအခုခန္ဓာကိုယ်ပေါ်မှာပထမသမာဓိတွေရအောင်လုပ်တယ်တတိကတ်တယ်ဝေနေထွက်တယ်မှတ်တယ်အဲ့ဒီကနေမှ ခန္ဓာကိုယ်ယုတ်ဓမ္မတွေပေါ်မှာဆင်ញင်နေသုံးတတ်တယ်ဆိုတော့တတိရေစိတ်ကလွင့်လွင့်သွားရင်ပြန်ပြန်ဖမ်းပေးပြီးတော့တင်းတင်ပေးတာကဝီရိယဝီရိယကတတိကိုအားကောင်းအားကောင်းသွားအောင်ဝီရိယကတွန်းတွန်းတွန်းတွန်းတင်ပေးတာတတိလေးကလွတ်သွားရင်အတိတ်ကိုတွေးမယ်တတိလွတ်သွားရင်အနာဂတ်ကိုတွေးမယ် အဲ့ဒီတတိကိုအလွတ်မခံဘဲနဲ့အတိတ်ကိုမတွေးဘဲနဲ့အနာဂတ်ကိုမတွေးဘဲနဲ့ဒီနေအောင်ကဝီရိယကတတိကိုပံ့ပိုးပေးတာတဲ့ဝီရိယကတတိကိုပံ့ပိုးပေးလိုက်တဲ့အခါကျတော့ခန္ဓာကိုယ်ပေါ်မှာတတိထားရင်တတိထားရင်တတိထားရင်နဲ့ဥပမာနာသီဝါလေးလေးဝေနာတိထွက်တာတိဝေနာတိထွက်တာတိမှတ်နေရင်မှတ်နေနဲ့စိတ်က အတိတ်ကိုတွေးတယ်ဝီရိယကတွန်းတင် အာငါမတွေးတော့ဘူးဆိုပြီးတော့တခါတည်းတခါတည်းလေးအနာဂတ်ကို တွေးမိတယ်အော်အဲ့ဒီအနာဂတ်လည်းမတွေးဘူးပစ္စုပန်တက်တယ်ပဲငါထားမယ်ဆိုပြီးတော့နာဒီဝါလေးမှာပဲပစ္စုပန်တဲ့တဲ့တတိလေးကိုအားကောင်းအောင်ကြိုးစားကြိုးစားထားရင်ထားရင်ထားရင်နဲ့ဟောဘာဖြစ်လာလဲအတိတ်ကိုမတွေးတော့ဘူးအနာဂတ်ကိုမတွေးတော့ဘူးဆိုတဲ့အခါမှာတမာဓိတွေရပြီဆိုတော့ဝိရိယတတိတမာဓိဆိုတဲ့တမာဓိမဂ်ခင်သုံးပါးပြည့်သွားတယ် သီလမကင် သုံးပါးကို အရင်ဆုံးမြတ်စွာဘုရားက ပြေအောင်ဖြည့်ပေးလိုက်ပြီသီလကိုစောင့်တည်ခိုင်းလိုက်ပြီเนาะသီလကိုစောင့်တည်ခိုင်းပြီးတဲ့အခါကျတော့မှမြတ်စွာဘုရားရှင်ကိုတော်မြတ်ကြီးကတမာတိမကင်သုံးပါးနဲ့จิตမိအတိတ်လည်းမတွဲနဲ့အနာဂတ်လည်းမတွဲနဲ့ပစ္စုပန်မှာတမိတတိလေးထားပြီးတော့နေသမှာဆိုပြီးတော့တတိလေးထားခိုင်းတဲ့အခါကျတော့တမာတိတွေအကောင်တဲ့အခါကျတော့မှจิตမိအဲ့ဒီရုပ်တရားတွေကြည်သမ်း ဟာဒီခန္ဓာကိုယ်ဟာပထဝီတေသောအာဝဝါယောဆိုတဲ့ဓာတ်ကြီး၄ပါးနဲ့ဖွဲ့စည်းထားတဲ့ဟောဒီခန္ဓာကိုယ်ကြီးဟာပူတလဲတောင့်တလဲတင့်တလဲရိတ်ရိတ်ဒိတ်ဒိတ်ရွာရွာမွားမွားနဲ့တရိတ်ရိတ်တရွာရွာတမွားမွားနဲ့ဖောက်ပြန်နေတဲ့ပြောင်းလဲနေတဲ့ရုပ်သဘောတွေဟာမြဲသလားညာနဲ့ကြည်သန်းจิตသမီးရဲ့ပစ္စုပန်တဲ့တဲ့လေးကိုကြည်ခိုင်းနေတာမြတ်စွာဘုရားကအဲ့ဒီရုပ်ရသဘောတွေကလည်းဖြစ်ပြီးတော့ပြတ်နေတယ်အခုတရားဓမ္မတွေတရားနာနေရင်းနဲ့ ကိုယ့်ရဲ့ခန္ဓာကိုယ်မှာကြည့်တဲ့အခါကျတော့ဘူးတလဲတောင့်တလဲတင့်တလဲထုံတလဲတွေမြဲသလားမမြဲဘူးတရိပ်ရိပ်နဲ့တရွရွနဲ့တမော့မော့နဲ့ပူလိုက်တင်းလိုက်တောက်လိုက်ထုံလိုက်ကျင်းလိုက်ကြိုက်လိုက်ခဲလိုက်နဲ့ဖောက်ပြန်နေတာပြောင်းလဲနေတာအဲ့ဒါဒီပင်လင်းအနေစာအဲ့ဒီအနေစာကိုမြင်အောင်ကြည့်ရမယ်အဲ့ဒါရုပ်ရအနေစာ ဉာဏ်နဲ့တတိလေးအာကောင်လာရင်ဟောဒီခန္ဓာကိုယ်ကြီးကြည့်လိုက်တာနဲ့ရိတ်ရိတ်ရိတ်ရိတ်ရိတ်ရိတ်ဒိတ်ဒိတ်ဒိတ်ဒိတ်ဒိတ်ရွာရွာရွာရွာရွာမောမောမောတရိတ်ရိတ်ဒိတ်ဒိတ်တရွာရွာတမွားမွားနဲ့ဖောက်ပြန်နေတယ်ပြောင်းလဲနေတယ်ပျက်စီးနေတဲ့ရုပ်ရသဘာဝတွေကို ကြည့်ရတယ်အဲ့ဒီရုပ်ရသဘာဝတွေကြည်ပြီးတော့တခါတည်းနာမ်ရသဘာဝတွေကို ကြည်ရတယ်တဲ့ရုပ်တရားတွေကလည်းတရိပ်ရိပ်တဘွားဝါနဲ့ဖောက်ပြန်ပြောင်းလဲပျက်စီးနေသလိုနာမ်တရားတွေကလည်းပြစ်ပြီးပြက်နေရတာ လက်ဖြောက်တချက်တိမှာရုပ်ကလေး9000နံကလေးတသိန်းဖြစ်ပြီးတော့ပြက်နေရတဲ့အနေဆာရဲ့သဘောဒီပါလား။အော်အမျက်မပြတ်တက်လက်သာဖြစ်ပြက်နေရလို့အဲ့ဒါကိုမြတ်စွာဘုရားကသင်္ခါရဒုက္ခအဲ့ဒီယုတ်ဓမ္မနန္ဓမတွေဟာဖြစ်ပြီးတော့ပြက်နေရတာဒီအစိုးမရလို့အနတ္တာဆိုပြီးတော့အနိစ္စလက္ခဏာညာဒုက္ခလက္ခဏာညာအနတ္တလက္ခဏာညာဆိုတဲ့လက္ခဏာညာသုံးပါးကိုမြတ်စွာဘုရားကတင်ပြီးတော့ရှုခိုင်းလိုက်တဲ့အခါကျတော့ ဖြစ်ပြတွေမြင်လာတယ်ဖြစ်ပြတွေမုံလာတယ်ဖြစ်တာပြက်တာတွေဒလတာကြီးကြီးတော့ရုပ်တွေကလည်းတရရဲတဘွားဘွားနဲ့ဖြစ်ပြဖြစ်ပြဖြစ်ပြနန္တရားတွေကလည်းဖြစ်ပြဖြစ်ပြနဲ့အော်ယုတ်ဓမ္မနန္ဓမတွေကဖြစ်ပြီးတော့ပြက်နေရပါလားလို့ယုတ်နံရဖြစ်ချင်းပြက်ချင်းတွေကို မြင်ပြီးတော့ဖြစ်ပြက်တွေကို မြင်တယ်ဖြစ်ပြက်တွေကို မုံနဲ့ညာညာကြီးပေါက်လာ ဒီယုတ်တရားနံတရားကိုဒလသက်ကြည့်ရင်လည်းပြရိရိရိရိရွာရွာရွာရွာဖောဖောဖောအော်ဖြစ်ပြပြီးနေတဲ့အနိစ္စတရားတွေပါလားအနိစ္စတရားတွေပါလားလို့ကြည်ရင်နဲ့အဲ့ဒီဖြစ်ပြအစဉ်ကြီးတဲ့ရဲ့အပေါ်မှာကြည်ပါများတော့နိဗ္ဗိန္ဒဉာဏ်ဘယဉာဏ်ညင်းငွေလာတယ်ကြောက်တဲ့ဉာဏ်တွေဖြစ်လာတဲ့အပြတ်တော်ကြီးတဲ့နေရသလိုဘယ်ချိန်ကြည်လိုက်ကြည်လိုက်ယုတ်တရားတွေဟာဖြစ်ပြီးတော့ပြတ် နေတယ်နံတရားတွေကလည်းဖြစ်ပြီးတော့ပြတ်နေတယ် ဘယ်မှာလဲငါသူယောက်ျားမိန်းမဆိုတာမရှိဒီယုတ်ဓမာနန္ဒမတွေရဲ့ဖြစ်ချင်းပြည့်ချင်းမဲ့သဘောရှိပါလား။အော်ဒီယုတ်နံနှစ်ပါးခန္ဓာ၅ပါးဆိုတဲ့ဒီတရားတွေဟာတကယ်တော့ဒုက္ခသစ္စာကြီးပါလား။ငါကိုယ်လိုငါဟာလိုငါဥစ္စာလိုငါထင်ခဲ့တဲ့ခန္ဓာကြီးဟာအခုတော့ငါရထားတဲ့ခန္ဓာကြီးဟာဒုက္ခတုံးကြီးပါလားဒုက္ခခဲကြီးပါလား။ ငါကိုဆိုတာမရှိပါလားငါဥစ္စာဆိုတာမရှိပါလားငါဆိုတာမရှိပါလားလို့အဲ့ဒီခန္ဓာ၅ပါးယုံနာ၂ပါးရဲ့အပေါ်ကနေပြီးတော့မှ အခုကြည့်တော့ဒုက္ခရဲ့သဘောတွေမြင်လာပြီယုံနာနှစ်ပါးရဲ့ဒုက္ခကိုမြင်ပြီးဒုက္ခကိုမြင်တဲ့အခါကျတော့အော်ဒီဒုက္ခသစ္စာဆိုတဲ့ဒီခန္ဓာ၅ပါးယုံနာတရားတွေဟာဖြစ်ပြီးတော့ပြည့်နေရတဲ့အိဋ္ဌာလက္ခဏာဒုက္ခလက္ခဏာအနတ္တလက္ခဏာကိုတခါတည်းညာနဲ့သေးသေးချာချာဆင်ញင် သုံးတာရင်းနဲ့ ဒုက္ခသစ္စာကိုပိုင်းခြားသိပြီဒါဒုက္ခတော့ဒုက္ခပဲဒုက္ခအစစ်ကြီးပဲနောက်ဘဝနောက်ခန္ဓာရရင်လည်းဒီဒုက္ခတွေရနေအောင်မှာပဲဒီဒုက္ခတွေရနေတဲ့သူများဒီလိုဖြစ်ပြီးတော့နေရမယ်ဒီလိုပြက်ပြီးတော့နေရမှာပဲဒီခန္ဓာရရင်ဒီဒုက္ခရမယ်အဲ့ဒီတော့ခန္ဓာကိုယ်ကိုဘာကြောင့်ရနေတာလဲဩငါကိုငါဟာငါဥစ္စာလို့တွေ့တာတဲ့သမှုရိယတဏှာကြောင့်မလား အော်အရင်စစ်တော့ဒီခန္ဓာရတာဒုက္ခရတာပဲဒီဒုက္ခရအောင်ဘသူလောက်ခဲ့တာတော့ဆိုတော့အဲ့ဒီတဏှာသမှုရိယကလောက်ခဲ့တာကိုဒီငါတွေ့တာနေတဲ့ခန္ဓာကို အမှန်မမြင်လို့ခန္ဓာကိုယ်ပေါ်မှာ အပြစ်မမြင်လို့ဒုက္ခလို့မမြင်လို့လိုချင်ခဲ့တဲ့တဏှာကြောင့်ငါဟောဒီဒုက္ခခန္ဓာကြီးရတယ်အဲ့ဒီတော့မှအော်ဒီဒုက္ခ ခန္ဓာရာကြောင်းဟာတဏှာအဲ့ဒီတဏှာကိုငါဘလို့ပယ်ရမှာလဲအော်တဏှာပယ်ကြောင်းငါတော့အဲ့ဒီယုတ်ဓမ္မနန္ဓမတွေဟာအမျက်မပြတ်ဒလသက်ဖြစ်ပြီးတော့ပြက်နေရပါလားဒီယုတ်တရားနန္တရားတွေကဒလသက်ကြီးဖြစ်ပြီးပြက်နေရတယ်ယုတ်တရားတွေကလည်းဖြစ်ပြီးပြက်တယ်နန္တရားတွေကလည်းဖြစ်ပြီးပြက်တယ်ဒီယုတ်နဲ့ဒီနံပေါ်မှာနော်ခံစားမှု ဝေဒနာတွေကလည်းဖြစ်ပြီးတော့ပြက်နေရတယ်ဝေဒနာကိုဝေဒနာလို့မသိခဲ့ဘူး ဝေဒနာကိုဝေဒနာလို့မသိဘူးငါခံစားတယ်လို့ထင်ကြတယ်ငါအာသူခံစားတယ်ငါခံစားတယ်ယောက်ျားခံစားတယ်မိန်းမခံခံစားတဲ့ဝေဒနာကိုလည်းငါခံစားတယ်လို့ငါနဲ့လုပ်ခဲ့တဲ့ယောက်ျားခံစားတယ်မိန်းမခံစားတယ်လို့ခံစားတယ်ကိုလည်းသတ်မှတ်ခဲ့တယ်ဒီယုတ်တရားကိုလည်းငါယုတ်လို့သတ်မှတ်တယ်နာမ်ကိုလည်းငါနာမ်လို့သတ်မှတ်တယ်အော်ဒီယုတ်နဲ့ဒီနာမ်ပေါ်မှာဒိဋ္ဌိမခွာပဲနဲ့ဝေဒနာကိုလည်းငါခံစားတယ်လို့ဒိဋ္ဌိတွေကတ်ကြတယ်တကယ်တော့ ဝေဒနာရဲ့သဘောကဒီယုတ်ဓမ္မနန္ဓမတွေရဲ့အပေါ်မှာယုတ်တရားနန္တရားတွေဖောက်ပြန်ပြောင်းလာတဲ့အပေါ်မှာခံစားတဲ့သဘောကဝေဒနာ ဝေဒနာကလည်းသူ့သဘာဝတရားသူ့အတူခံစားပြဲခံစားပြဲခံစားပြဲဝေဒနာရဲ့သဘောကခံစားပြီးတော့ပြက်တဲ့သဘောပဲရှိတယ်တင်းတယ်လို့တင်ညာမပေးတော့ဘူးတောက်တယ်လို့တင်ညာမပေးတော့တင်ညာပြုတ်ပြီးတင်းတယ်တောက်တယ်လို့တင်ညာမပေးတော့နောက်ကလောဘဒေါသမောဟဆိုတဲ့သင်္ခါရတွေပြုတ်ပြီးဟော ရုပ်တရားနံတရားရဲ့အပေါ်ကနေပြီးတော့တခါတည်းရုပ်နံလို့ပထမရှုခဲ့တယ်နောက်တော့ရုပ်နံရဲ့အပေါ်ကနေမှဝေဒနာလို့ရှုတယ်ဝေဒနာရဲ့အပေါ်ကနေပြီးတော့ဟောတင်ညာမပေးတော့ဘူးသင်္ခါရမပေးတော့ဘူးဆိုတော့ဘာဖြစ်သွားလဲဝေဒနာရဲ့အပြက်ကိုမြင်တော့ခန္ဓာ၅ပါးကလွတ်ထွက်သွားပြီဖြစ်တာပြက်တာပဲမြင်ပြီးတော့အဲ့ဒီခန္ဓာ၅ပါးလွတ်ပြီးတော့ဖြစ်ပြက်တယ်မြင်သွားတယ်ဖြစ်ပြက်တယ်မုံသွားတယ် ဖြစ်ပြတဲ့ဆုံးတော့မဂ္ဂင်၈ပါးအကျဉ်းလန်းကြီးပေါ်လျှောက်လိုက်တာဟောဒုက္ခသမှုရိယချုပ်ငိမ့်နဲ့ဏိဒောရနိဗ္ဗာန်ကိုစိုက်တယ်ပရာဇာရီအမျိုးသမီးဟာသစ္စာတရားကိုအဲ့လိုစိုက်သွားပြီးတော့ကိုတခါတဲ့သောတာပတ္တိဖလေသောတာပတ္တိဖို့၌တည်ပြီမြတ်စွာဘုရားရှင်ကိုရောမြတ်ကြီးရဲ့ရှေ့တော်မောက်မှာတရားနာရင်းနဲ့ မြတ်စွာဘုရားရှင်ကိုရောမြတ်ကြီးကပစ္စုပန်တဲ့တယ်မှာခန္ဓာ၅ပါးယုံနံတရားတွေရဲ့အပေါ်ကနေမှသစ္စာဆိုင်အောင် ပေးလိုက်လို့ဗရာဇာရီအမျိုးသမီးဟာသစ္စာဆိုင်ပြီးတော့သောတာပန်တည်ပြီအပယ်လွတ်ပြီသောတာပန်တည်တော့အရှင်ဘုရားဘုရားတပည့်တော်ကိုအရှင်ဘုရားရဲ့သာသနာတော်တွင်မှာတပည့်တော်မကိုဘိက္ခုနီမှာပြုခွင့်ပေးပါတော့ဘုရားလို့လျှောက်လို့မြတ်စွာဘုရားရှင်ကိုရောမြတ်ကြီးက မိရွေးတော်ဂေါတမိထံအပ်ပြီးတော့ဘိက္ခုနီမှာဝတ်ခိုင်းတယ်ဘိက္ခုနီမှာဝတ်ပြီးတော့နေ့စဉ်ဆက်ပြီးတော့တရားတွေကိုအထုတ်လိုက်တာနော်တရက်ရောက်တော့တရားအထုတ်ပြီးတော့နေရင်းနဲ့တရားနဲ့အမှတ်နဲ့တတိနဲ့အကုန်လုံးကိုရှုနေတာကိုဒါကြောင့်မို့မြင်တာလဲတရားကြားတာလဲတရားနားတာလဲတရားစားတာလဲတရားတရားနှလုံးသွင်းတတ်တဲ့ပုံကိုယ်တွေအတွက်အကုန်တရားကြီးပဲ တဲ့တွေ့သည်များမြင်သည်များလောကကြီးဟာကြားတာလေးတယ်လဲကြားသိသိလေးသူကသူခန္ဓာပြက်တာပဲမြင်တာလေးလဲခန္ဓာပြက်စားတာလေးလဲခန္ဓာပြက်တွေ့တာလေးလဲခန္ဓာပြက်အော်အလုံးတော်တွေ့သည်များသဘောတရားတွေကခန္ဓာပြက်ခန္ဓာပြက်တဲ့သဘောတွေပဲလို့အဲ့လိုရှုလဲမြင်သည်များကြားသည်များစားသည်များတွေအကုန်တရားပဲအခုဗရာဇာရီဆိုတဲ့ဘိက္ခုနီမဘာဝတရားရှုလိုက်လဲဆိုတော့ ဆွမ်းခံပြန်လာတဲ့အခါကျတော့ကျောင်းမော်တက်ခါနာနီအချိန်လေးမှာနော်အဲ့ဒီမှာရေလေးတွေကိုလောင်းပြီးတော့ချတယ်တဲ့ရေလေးတွေကိုလောင်းချတော့အော်ရေလေးကပထမရေလေးတစ်ခွက်လောင်းလိုက်တော့တပေတပေကြောကြောလောက်စီသွားတယ်ဒုတိယရေလေးတစ်ခွက်ကိုထပ်လောင်းလိုက်တော့နှစ်ပေကြောကြောလောက်စီသွားတယ်တတိယရေလေးတစ်ခွက်ကိုလောင်းချလိုက်တဲ့အခါကျတော့ဟော ၃ပေကြော်ကြော်လောက်ထိစီးသွားတယ်အဲ့လိုရေလေးစီးတာလေးကို ကြည့်ပြီးတော့ဩငါတို့ရဲ့ဘဝငါတို့ရဲ့ဘဝကိုအရွယ်၃ပိုင်းပိုင်းလိုက်လို့ရှင်ပထမအရွယ်ရယ်ဒုတိယအရွယ်ရယ်တတိယအရွယ်ရယ်ရေလေးတမုတ်လောင်းပြီးတော့တပေကြောကြောလောက်ကိုသွားတာကတော့ပထမအရွယ်မှာရက်သွားတာနဲ့တူတယ်ဩတို့သေခြင်းတရားဆိုတာပထမအရွယ်မှာလည်းပဲသေနိုင်တာပဲ ဦးဇင်းတို့အခုတက်တန်းနဲ့ဆိုရင်85နှစ်တန်းတက်တန်းအစိတ်အရွယ်ရဲ့အောက်မှာလဲအသက်25မပြည့်ခင်မှာလဲသေတာတွေလဲအများကြီးပဲဒုတိယအရွယ်အသက်50အောက်မှာသေတာတွေလဲအများကြီးပဲတတိယအရွယ်90နဲ့85တဲ့85အတွင်းမှာသေတာကြီးလဲအများကြီးပဲ။အော်ခန္ဓာ၅ပါးယုံ nant တရားတွေယာထားတဲ့ပုဂ္ဂိုလ်တွေဆိုတာ ငငယ်လေးနဲ့လည်းသေးတာပဲအလယ်လက်ရွယ်လဲသေးတာပဲကြီးမှလည်းသေးတာပဲသေခြင်းတရားတွေရဲ့အပေါ်မှာဆင်ញင်ပြီးတော့သုံးသပ်ပြီးတော့ပွားနေတာဒီယုဒ္ဓမနန္ဒမတွေဟာ တကယ်တမ်းကတော့ဩအမြတ်မပြတ်ဒလသာဖြစ်နေရတာတွေပြတ်နေရတာတွေပဲဒီယုဒ္ဓမနန္ဒမတွေဟာဖြစ်ချင်းပြတ်ချင်းသဘောတရားပဲရှိနေပါလား ငါသူတစ်ပါးယောက်ျားမိန်းမဆိုတာမရှိပါလားအလုံးဟာဒီနေ့သေချာမာတယ်ကြီးပဲဩသေခြင်းဆေးရနဲ့မလွတ်မသွေတွေ့ကြမာကြီးပဲအဲ့ဒီအိုခြင်းနာခြင်းသေခြင်းတွေကလွတ်အောင်ကတော့ငါဟောဒီတရားကိုအမျက်မပြတ်မှတ်နေမှာပဲလို့အမျက်မပြတ်တရားကိုမှတ်ပြီးတော့နေရင်းနဲ့ညအချိန်ရောက်ညအချိန်ရောက်တော့ပရာဇာရီမျိုးသမီးကအပြင်းမှာတော့ရာသီဥတုက အေးလာပြီဆိုတော့အတွင်းထဲဝင်ကြောင်းကန်းလေးထဲမှာဝင်ပြီးတော့မိကွက်လေးထွန်းမိသားရဲ့စီမီရဲ့မိသားရဲ့စီမီရဲ့အဲ့ဒီနှစ်ခုကိုထွန်းညှိလိုက်တဲ့အခါကျတော့မိရောင်လေးပေါ်ရတယ်။အော်မိသားဆိုတဲ့အကြောင်းဟာဒီစီဆိုတဲ့အကြောင်းနဲ့နော်တိုက်ဆိုင်ဒီအကြောင်းတွေကြောင့်မို့ဒါလေးဟာဒီမိတော့ဆိုတဲ့ဟာဒီ အရာတွေဖြစ်ပေါ်ရတာပါလားမိသားရဲ့မရှိရင်စီမရှိရင်မိထောက်ဆိုတာမရှိနိုင်ဘူးမိသားရှိလို့စီရှိလို့ဒါလည်းမိထောက်ဆိုတာတောက်ရတယ်ငါတို့ရဲ့ဘဝမှာကိလေသာဝတ်ကမ္မဝတ်ကိလေသာတွေငါတို့မှာရှိတယ်လောဘတွေရှိတယ်ဒေါသတွေရှိတယ်မောဟတွေရှိတယ် အဲ့ဒီလောဘတွေရှိလို့ဒေါသတွေရှိလို့မောဟတွေရှိလို့အဲ့ဒီလောဘဒေါသမောဟဝအခြေခံပြီးတော့ကုသိုလ်ကံတွေပြုကြတယ်အကုသိုလ်ကံတွေပြုကြတယ်လောဘဒေါသမောဟအခြေခံတော့အကုသိုလ်တွေပြုတယ်နော်ကိလေသာတွေရှိလို့လိုခြင်းမှုတွေကြောင့်မို့တခါတလေကြတော့နတ်ပြည်လိုခြင်းလို့လဲဒါနပြုတာရှိတယ်မြမပြည်လိုခြင်းလို့ဒါနပြုတာတွေလည်းရှိတယ် ကိလေသာကိုအခြေခံပြီးတော့တခါတဲ့လိုချင်မှုလောဘတွေနဲ့လှုပ်တာတွေလည်းရှိတယ်အဲ့ဒါတွေဟာအကုန်တဏှာသမှုရိယပါလားဩသမှုရိယဆိုတဲ့အကြောင်းသမှုရိယဆိုတဲ့ကိလေသာဝတ်နဲ့ကာမဝတ်ဆိုတဲ့တဏှာသမှုရိယအကြောင်းကြောင့်ဟောဒီဒုက္ခသစ္စာဆိုတဲ့ခန္ဓာ၅ပါးအကျိုးတရားကြီးရတာပါလား ဒီခန္ဓာ၅ပါးအကျိုးတရားကြီးရနေတာဒီအကြောင်းမှမဟုတ်ဘူးကိလေသာတွေရှိနေလို့ကံတွေပြုတ်နေလို့အဲ့တော့ကံတွေပြုတ်နေလို့ကိလေသာတွေရှိနေလို့အဲ့ဒီတော့ဘာကိုတတ်ရမှာလဲကံနဲ့ကိလေသာကံသွားတတ်လို့မရဘူးဘာကိုယင်တတ်ရမှာလဲလောဘဒေါသမောဟတဏမာနဆိုတဲ့ကိလေသာကိုတတ်ရမှာ ဥဒ္ဒနောတရားထုတ်တဲ့တရားတော်မတွေကကိုယ့်ရဲ့တန်တမ်းမှာဖြစ်ပေါ်လာတဲ့လောဘတွေကိုငြိမ့်အောင်ဒေါသတွေကိုငြိမ့်အောင်မောဟတွေကိုငြိမ့်အောင် လောဘငြိမ့်အောင်ဒေါသငြိမ့်အောင်မောဟငြိမ့်အောင်ကိလေသာကိုတတ်တာနဲ့ကံတွေကအကုန်ပယ်သွားလိမ့်မယ်ကိလေသာအကုန်ကုန်သွားပြီလောဘတွေချုပ်ငြိမ့်သွားပြီဒေါသတွေချုပ်ငြိမ့်သွားပြီမောဟတွေချုပ်ငြိမ့်သွားပြီဆိုရင်ဥဒ္ဒနောတရားတော်မတွေကုသလံအာကုသလံဇဟံတဲ့ကုသိုလ်အာကုသိုလ်ကုန်ချုပ်ငြိမ့်သွားတော့ အကျိုးပေးခွင့်ဘာမှမရတော့ဘူးကုသိုလ်ပြုလဲကုသိုလ်မဖြစ်တော့ဘူးအကုသိုလ်ပြုလဲအကုသိုလ်မဖြစ်တော့ဘူးအခုဥဒ္ဒနောတရားဓမ္မတွေတရားနာတယ်ကုသိုလ်ရတယ်ဘာကြောင့်လဲကိလေသာတွေရှိနေသေးလို့အကုသိုလ်ပြုရင်အကုသိုလ်ရတယ်ဘာကြောင့်လဲကိလေသာတွေရှိနေသေးလို့ယဟန္တာကြီးတွေကြတော့ကြောင်းတန်းကြီးရဲ့လုပ်တယ်ဖရာလုပ်တရားလုပ်လုပ်တယ်နော်ကုသိုလ်လည်းမဖြစ်တော့ဘူးအကုသိုလ်လည်းမဖြစ်တော့ဘူးဘာလို့လဲအဲ့ဒီလောဘဒေါသမောဟဆိုတဲ့ ကိလေသာ အကုန်ပယ်ပြီးလို့တဲ့ကြောင့်မို့ကံကိုလိုက်ပယ်လို့မရဘူးဘာကိုပယ်ရမှာလဲကိလေသာကိုပယ်ရမယ်ကိလေသာကိုတတ်ရမယ်ဒါကြောင့်မို့ဘိက္ခုနီမကြီးကအော်ဒီကိလေသာဝတ်တယ်ကြောင့်မို့နော်ရှိနေလို့ကာမဝတ်တယ်ကံတွေကို ပြုလုပ်နေကြတယ်အော်ဒီဟာတွေဟာတဏသမုဒ္ဒရာအကြောင်းတွေပဲကံတွေကိုပြုလုပ်နေရတယ်ကိလေသာတွေရှိလို့အဲ့ဒီကိလေသာတွေ ရှိနေတဲ့အတွက်ဒီအတွက်ဟောဒီခန္ဓာကြီးရနေပြီ။အော်ဒီခန္ဓာကို အကျိုးတရားဝိဘက်ဆိုတဲ့ဝိပါကခန္ဓာကြီးဝိပါကဝတ်ကောင်ကြီးဟာဒီဝိပါကဝတ်ကောင်ကြီးကိုရတာဒီအကြောင်းကြောင့်အကျိုးတွေရတာအကြောင်းအကျိုးကဲမိရတာမဟုတ်ဘူး။ဟာဒီဝိပါကဝတ်ကောင်ဆိုတဲ့ခန္ဓာကြီးရတော့ဥစဉ်တို့ဘာတွေရပြီလဲရုပ်တွေရတယ်နာမ်တွေရတယ်။ အဲ့ဒီယုတ်တရားတွေကလည်းအော်ဖြစ်ပြီးတော့ပြက်နေပါလားနံတရားတွေကလည်းဖြစ်တည်ပြီးတော့ပြက်နေပါလားလို့အကြောင်းအကျိုးတွေဆင်ញင်သုံးတာပြီးတော့ယုတ်နန္ဓမသင်္ခါရတွေအပေါ်မှာဆင်ញင်သုံးတာနေတဲ့အချိန်မှာမြတ်စွာဘုရားရှင်ကိုရောမြတ်ကြီးကယောဇဝတ္တသတံဇီဝေအပတံဥဒိယပယံဧကဟံဇီဝိတံတေယောပတ္တာတောဥဒိယပယံ။အိုးရောင်ကြီးတော်လွတ်ပြီးတော့မြတ်စွာဘုရားတရားလှမ်းဟောတာ။ ချစ်သမီးချစ်သမီးသင်စဉ်းစားပြီးတော့သုံးတန်းနေတဲ့အတိုင်းဟာမှန်ပါတယ်တဲ့ရုပ်တရားနံတရားတွေဆိုတာချစ်သမီးအမျက်မပြတ်ဒလသာဖောက်ပြန်နေတယ်ပျက်စီးနေတယ်ချစ်သမီးရဲ့အဲ့ဒီရုပ်ဓမ္မနံဓမ္မတွေဖြစ်ပြက်ပြောင်းလဲဖောက်ပြန်နေတဲ့သဘောတွေကိုတရက်လေးမှမြင်မသွားပဲနဲ့အသက်တရားရှည်ပင်ရှည်သွားတော်လဲပဲ အဲ့ဒီရုပ်လေးကိုမှမသိသွားရင်နာလေးကိုမှမသိသွားရင်အဲ့ဒီပုဂ္ဂိုလ်ဒီလူဖြစ်ကြိုးမနှပ်ပါဘူးသာသနာနဲ့တွေ့ရကြိုးမနှပ်ဘူးချက်သမီးရဲ့အဲ့ဒါကြောင့်ချက်သမီး အခုအဲ့ဒီရုပ်ဓမ္မနန္ဓမတွေကိုချက်သမီးရှုလိုက်စမ်းပါလို့အဲ့ဒီရုပ်နာနေရဲ့အပေါ်မှာပြန်ပြီးတော့အော်ဒီဖြစ်ချင်းပြက်ချင်းသဘောတွေပဲလို့ရုပ်နာနေရဲ့အပေါ်မှာ ဖြစ်ပျက်တွေကိုမြင်အောင်ပြန်ရှုတယ်ဖြစ်ပျက်တွေကိုမုံအောင်ပြန်ရှုတယ်ဖြစ်ပျက်တွေကိုဆုံအောင်ပြန်ရှုလိုက်တော့ဟောဖြစ်ပျက်တွေမြင်ဖြစ်ပျက်တွေမုံဖြစ်ပျက်တွေဆုံတော့သောတာပန်ကနေသကရာကံကူတယ်တခါဖြစ်ပျက်တွေမြင် ဖြစ်ပျက်တွေမုံဖြစ်ပျက်တွေဆုံအောင်ပြန်ရှုတော့အနာဂံအဲ့ဒီကနေတခါပြန်ပြီးတော့ဖြစ်ပျက်တယ်မြင်ဖြစ်ပျက်တယ်မုံဖြစ်ပျက်တယ်ဆိုအောင်ပြန်ရှုတော့နောက်ဆုံးတော့ယဟန္တာကြီးဖြစ်ရတယ်။ဒါကြောင့်မို့ မြတ်စွာဘုရားရှင်ကိုရောမြတ်ကြီးရဲ့တရားတော်ကိုနာယူပြီးတော့ဖြစ်ပျက်တယ်ဉာဏ်နဲ့မှမြင်လာအောင်ဖြစ်ပျက်တယ်မုံလာအောင်ဖြစ်ပျက်တယ်ဆုံးသွားအောင်ရှုလို့ပရာဇာရာဆိုတဲ့အမျိုးသမီးကြီးသည်ဘိက္ခုနီမကြီးသည်ယခုတော့ယဟန္တာ ဖြစ်ခဲ့ရလေပြီတဲ့ဒါကြောင့်မို့ဥစ္စံတော်တရားတော်မတွေဒါကြောင့်မို့လောကမှာတခါတလေလောကရန်တရားတွေဟာကိုယ့်ကိုအကောင်းဖြစ်စေတယ်နော်အဲ့ဒီလောကရန်တရားတွေက ကြုံနေရတဲ့အချိန်တော့ဟာငါမှအဖြစ်ဆိုးလိုက်တာအဖြစ်ဆိုးလိုက်တာအဖြစ်ဆိုးလိုက်တာလို့အမျိုးမျိုးစိတ်ဆိုတာထင်တယ်နော်ဒါပေမဲ့တဲ့အဲ့ဒီဆိုးတဲ့လောကရန်တရားကြီးဟာ ကောင်းတာဖြစ်ဖို့နော်ဒါကလည်းဦးဇင်းတို့ဒါဘဝလောကရန်นี่အတွေ့အကြုံများလာတဲ့လူမှလက်ခံနိုင်တာနော်ဟာအဲ့လိုမှမဟုတ်ရင်ကိုလှုပ်ချင်တာမဖြစ်ရမလားမဖြစ်ရမလားဆိုဒေါသတွေဖြစ်ရတယ်သောကတွေဖြစ်ရတယ် ဦးဇင်းအရင်တော့ကဒေါက်တာဝက်ပြီးတဲ့အချိန်မှာအိန္ဒိယမှာမြတ်စွာဘုရားသာသနာပွင့်ရာနေရာကြီးကိုငါသာသနာပြန်ပြုတ်ခြင်းနဲ့ဆိုတဲ့စိတ်ဖြစ်တယ်အိန္ဒိယမှာကျောင်းမြေတွေ၃နေရာလောက်ဝယ်တယ်လုံးဝမဝယ်လို့မရအကုန်ပြတ်တာကဲဒီလောက်ထိတော့အိန္ဒိယငါသာသနာပြုတ်ဖို့အချိန်မတန်လို့နေမှာလို့အဲ့ဒီတုန်းကတော့ငါလောက်တာမဖြစ်ရမလားဆိုတော်တော်ကိုစိတ်ကထိခိုက်တယ်ဝယ်လိုက်ပြက်လိုက်လက်မှတ်တွေထိုးပြီးပြက်လိုက်အဲ့ဒါနဲ့နောက်တော့မြန်မာပြည်သွားပြီးပြန်လောက်တယ် မြန်မာပြည်မှာလည်းမြေဝယ်မြေပြတ်တာပဲစာချုပ်ချုပ်ပြီးပြတ်တာပဲဘလို့မှမြန်မာပြည်မှာလည်းဥစဉ်ကျောင်းနေကန်နေလှုပ်လို့ကိုမရဘူးဩဗျာဘလို့မြတ်ဖြစ်တယ်မသိဘူးဟောဩစတြေးလျရောက်လာတဲ့သာသနာတွေပြုရတယ်ဒီဘက်မှာသာသနာပြုရမယ်အကြောင်းတွေကဖန်ဟိုဘက်ကတွေအကုန်ပြတ်တာပဲဟောသူအကြောင်းတွေကသူ့အနေနဲ့သူဖန်နေတာ ကိုကအတ္တတွေနဲ့သွားလုံနေအဲ့ဒီကြတော့လောကရန်နေနဲ့အခက်ခဲတွေနဲ့ဘဝဖြတ်သန်းမှုတွေရဲ့အတွေ့အကြုံရလာအခုလောကရန်နေကြုံလာလဲဘာမှကိုမတုံလှုပ်တော့အဲ့ဒီအဆိုးဖြစ်တာဒီအကောင်းဖြစ်ဖို့ရအတွက်ပဲအဲ့ဒါစောင့်မယ်ကြည်နေတော့လားတခုခုအဆိုးဖြစ်တယ်ဆိုရင်အဲ့ဒါကောင်းတာဖြစ်ဖို့ပဲဒါကတော့ဥဒိယခံယူချက်ဘာလို့လဲဘဝနဲ့တွေ့ကြုံပြီးရလာတဲ့အရင်အနည်းနော်အဲ့ဒါကြောင့်မို့ဒကာတော်မတို့ဥဒိယတို့တွေမှာ တနေသောအခါကျတော့ကောင်းတာတွေလည်းတွေ့ရမယ်ဆိုးတာတွေလည်းတွေ့ရမယ်ဒါကြောင့်မို့ချင်မုံမတီငိုရီမမြဲထင်တိုင်းလွဲရလိုက်မရှာလို့ဗရာမြေလူရှိခဲ့ဘူးဤအဲ့လိုအချစ်တွေအမုန်းတွေကြားထဲမှာစိတ်ကိုဖြောင်းမြောင်တန်တန်ထားတတ်အောင်တာလောကရာနေလာရင်လဲစိတ်ကိုဖြောင်းမြောင်ထားနော် ကောင်းတာတွေလာရင်လည်းမလဲဘဝင်တွေမြင့်ပြီးတော့တော်တယ်တော်တယ်ချီးမွမ်းခံရခဏပဲနောက်ကျတော့တခါမတော်ဘူးပြန်လာအောင်မှာနော်အဲ့တော့တော်တယ်တော်တယ်ချီးမွမ်းခံရတဲ့အခါကျတော့လေဩဒါလည်းတရင်ကပဲအဲဆဲခံရဆိုခံရတဲ့အခါကျတော့လေဒါလည်းတရင်ကပဲဩလောကဆိုတာနေနံပဒါနံဒုက္ခဒုက္ခချမ်းသာတယ်လဲဆင်းရဲတယ်လဲအခုနာမည်တွေဟုံးတက်နေတဲ့တောင်းနေကြတော့နာမည်တွေကြပြန်ပြီတောင်းနေနာမည်တွေတဟုံးနဲ့ကြအောင်ဆဲခံရတယ်ဆိုခံရတယ်အပြစ်တွေပြောခံရတယ် မဟုတ်မှတဲ့ဆွဆွခံရတဲ့တောနေကြတော့တခါပြောင်းပြန်ဖြစ်ပြီးတော့နာမပြန်တက်ရဗျာမီဘဝဆိုတာငှက်ခါပြန်တယ်လို့နေကြီးတခါမြင့်ကြီးတစ်လှက်နဲ့သွားနေတဲ့လောကကြီးတဲ့အဲ့ဒီလောကကြီးထဲမှာအခုဒုက္ခတွေကြုံတဲ့အခါတွက်ကြည့်သားမှာပရာစာရီတို့လို့နဲတဲ့ဒုက္ခမဟုတ်ဘူးယူသွားအောင်ဆိုတဲ့ဒုက္ခငါမရောက်သေးဘူးဒါဖြေရမှာနော် ဦးဇင်းတော်တရားတော်မတွေအခုတချို့တလေဆိုရင်ဘုံဘုံဖျားတရားလေးဟောပေးပါအောင်ဖျားအဖေသေးလို့အမေသေးလို့တပည့်တော်စိတ်တွေဘယ်မှာထားလို့မရဘူးဖျားတွေ့ကြည်သံကိုမှဖြစ်တာမဟုတ်ဘူးကိုတက် အဖြစ်ဆိုးတဲ့လူတွေမိသားစုလိုက်တွေဆွေတွေမျိုးတွေလိုက်တွေပါသွားတဲ့လူတွေအများကြီးရှိတာပဲဟောသေခြင်းတရားဆိုတာဘယ်သူမှတားလို့လည်းမရဘူးစီးလို့လည်းမရဘူး ဘသူမှလှုပ်လို့လည်းမရဘူးအဲ့ဒီသေခြင်းတရားတွေနဲ့တွေးကြုံနေတဲ့အခါကျတော့အတိတ်ကိုတွေးတွေးတွေးတွေးပြီးတော့ငိုရိုပူလောင်နေတော့ဘာဖြစ်လဲကိုယ့်ရဲ့စိတ်တွေဆင်းရဲလာတယ်ကိုယ့်ရဲ့စိတ်တွေဆင်းရဲလာတော့တခါတည်းလူကစိတ်ဓာတ်တွေကြပြီးတော့ပိန်ချုံပြီးတော့ကြမ်းမာရေးတွေလည်းပြက်လာတယ်ကိုငိုလို့ရောကိုယ့်ရဲ့သေသွားတဲ့အဖေသေသွားတဲ့အမေကပြန်လာမှာလားမလာပါဘူး ဘလောက်ပဲတန်တတန်တလာမမလာနိုင်တဲ့အရာကြီးကိုသိပြီးတော့ဘာဖြစ်လို့ဆက်ငိုနေတော့မှလဲတဲ့မြတ်စွာဘုရားဘာလုပ်ပေးရမှာလဲအဲ့ဒီလိုဖြစ်ပေါ်လာတဲ့အခါရောက်တော့ကိုယ့်ရဲ့စိတ်ကိုတီးတီးငြိမ်ငြိမ်ရအောင်ထားကဲအဖေလည်းဆုံးသွားပြီအမေလည်းဆုံးခဲ့ပြီဆုံးသွားတဲ့ပုံကိုယ်တွေအကြောင်းပြုပြီးတော့ငါငုံနေလို့အကျိုးမရတော့ဘူးပြန်လဲသူတို့လာမှာမဟုတ်တော့ဘူးအဲ့ဒီတော့ နောင်ဘဝမှာသူတို့ဒီထက်ကောင်းရာမွန်ရာတွေရောက်တော့အောင်ကဲငါကောင်းမှုတွေပဲလုပ်တော့မယ်ဆိုပြီးတော့တခါတည်းသီလကိုစောင့်တည်ပါတရားတွေကို ပွားများပါသမထအာနာပါနကမ္မထံတို့ဗုဒ္ဓနုဒ္ဓတိကမ္မထံတို့မေတ္တာကမ္မထံတို့ဝိပဿနာကမ္မထံတို့ဩကမ္မထံတရားတွေပွားများပါအာထုတ်ပါကမ္မထံတရားတွေပွားများအာထုတ်ပြီးတော့တောက်တော်ရေကစီမီကအစရှိတဲ့ကုသိုလ်ကောင်းမှုတွေကိုပြုပြီးတဲ့အခါကြတော့မှ ဟောကိုယ့်ရဲ့အမေတွေအဖေတွေဆွေတွေမျိုးတွေအမျှပေးသမ်းပါစိတ်ကကြီးကြီးလင်လင်နဲ့ကုစုတွေလှုပ်ပြီးတော့ပေးတဲ့အမျှမရတာနော်ပူလောင်နေတဲ့အကုသိုလ်ဒေါသတွေအမျှပေးလို့မရဘူးနော်ပူလောင်နေတဲ့ဒေါသတွေနဲ့တောကတွေနဲ့ဘဲဟာဟိုကလည်းငြိမ်းချမ်းမှုရမှာလဲကိုကပေးတာကြီးအပူမီးတွေသွားပေးနေတာကိုအဲ့တော့အင်းမြတဲ့တိရာရေလေးနဲ့မေတ္တာရေလေးနဲ့ပေးမှာ အဲ့ဒါလေးနဲ့လောက်မှအေးမြတာတဲ့ရောက်မို့တခါတရံကြတော့ဘဝလောကရန်ကြုံတဲ့အခါကျဩငါဒီလောက်ကြုံတာဘာဖြစ်ပါလဲဩငါထိုးထက်ကျန်တဲ့ပုံကိုယ်တွေတို့တိထက်ဆိုးတာပေါ့ဥစဉ်တော့သာသနာပြုရင်းနဲ့အခက်အခဲတွေလောကရန်တွေကြုံကြုံရတဲ့အခါကျဥစဉ်ဘာပြန်သုံးတာဥစဉ်ငယ်ဆရာပြန်သုံးတာဥစဉ်ငယ်ဆရာအဲ့ဘက်မှာတခါလဲနာမည်ရအရန်ကြီးအာတခါလဲ တက်တော်50ခွန်မှာပြန်တော်မူတာရိတ်သာခွဲတိုက်ခွဲပေါင်း20ကျော်လောက်တီထောင်သွားတာဆရာတော်ဘလောက်လှုပ်လှုပ်တယ်လဲတာကြည့်ပြီးတော့တက်တော်50ခွန်မှာပြန်တော်မူတဲ့အချိန်မှာတခါတည်းတရားတွေလဲအာထုတ်တရားတွေပြတအုံးနဲ့လှုပ်တော့နာမည်ကြီးနာမည်ကြီးတော့အတိုက်တွေအခိုက်တွေမျိုးစုံနဲ့လောကရန်တွေဖြတ်ကြတာတွေအမျိုးမျိုးလောက်ကြနောက်ဆုံးတာဦးဇင်းတို့ငယ်ငယ်တုန်းကဆိုရင်ငွေပေးပြီးတတ်ခိုင်းတာဆရာတော်တရားထိုင်နေတာကိုတခါတယောက်ကတခါတည်းအဲ့ဒီမှာဓာတ်နဲ့တော့ဝင်ခုတ်တာ ဓာတ်နဲ့ဝင်ခုတ်တဲ့အချိန်မှာအောက်ကဘယ်အချိန်ကရောက်နေတယ်ခွေးကမသိဘူးအဲ့ဒီခွေးကအဲ့ဒီဝင်ပြီးတော့ဓာတ်နဲ့ခုတ်တဲ့လူကိုတခါတည်းမျက်နှာခုန်ကြိုက်တာတခါတည်းဓာတ်ပြစ်ချပြီးထွက်ပြေးတာဆရာတော်အဲ့ဒီမှာမျက်စိဖွင့်ကြည့်လိုက်မှဓာတ်ကြပြီးတော့လူကထွက်ပြေးတယ်။အော်ငါတို့လောကရန်တရားတွေဆိုတာငါဆရာသမားအရင်လောက်မှငါမတွေ့ရသေးပဲနဲ့ဖြေရတာဘာလို့လဲသာသနာပြုကျင်တယ်ဆိုတော့ စိတ်ကြောင့်ဒီလောကနဲ့နေဥဒနုခါရသာသနာတော်ကြီးအတွက်လှုပ်ချင်လွန်းလို့တိုက်ကြတယ်ခိုက်ကြတယ်မဟုတ်မှတေပြောတယ်ဆွဆွဲတယ်တိုက်ခိုက်ကြတယ်သာသနာပြုတ်တဲ့ပုံကိုယ်တိုင်းတဘာမှမလို့ဘူးအခုမာဘောဒီတထောင်ဆရာတော်ဖရာကြီးဖရာတဆုတဲပြီးရင်နောက်တဲခြင်းစိတ်ကိုမရှိအောင်ဖြစ်တာတဲ့ဘာလို့လဲဆိုတော့ဖရာတဲပြီးဆိုလူစုတယ်လူစုရင်ဓာတ်တွေစုနတ်တွေစု အဲ့ဒီမှာနေမတဲ့တဲ့ဓာတ်တွေနတ်တွေအကုန်တိုက်ကြခိုက်ကြဟာအမျိုးမျိုးအမျိုးမျိုးလောက်တာဩဇင်းကြိုက်ဘက်မှာသွားပြီးတော့ကဲတဲချောင်းလေးဆောက်အဲ့ဒီမှာငါဝါတွင်တရားထိုင်မယ်ဆိုတော့ဝါတွင်တောထဲမှာတရားထိုင်တာဗျာတဲ့အဲ့ဒါတန်ခါနာရကခွင့်ပြုချက်မရှိဘဲနဲ့တရားထိုင်ရမလားဆိုတော့ခုံယုံတက်ရသေးတယ်တဲ့တရားထိုင်လို့တရားထိုင်လို့လောကဆိုတာကောင်းတယ်ဆိုပေမဲ့လည်း မရဘူးတိုက်တာကောင်းတာကိုမကြိုက်တဲ့ပုံကိုယ်တွေကလည်းအများကြီးဥစဉ်ကဘာကြောင့်ပြောလဲဥစဉ်တို့ဒရွေတကားတကမတို့ဒရွေလောကရန်တရားတွေကအမျိုးမျိုးလာကြမှာနော်လောကရန်တရားတွေကအမြဲတမ်းလက်သီးပုံးနဲ့ထိုးဖို့အမျိုးမျိုးဖန်တီးနေတာကောင်းအောင်ကိုလှုပ်နေတာပဲကောင်းအောင်လှုပ်နေတာတဲ့ကနေမှလှုပ်ခြင်းစိတ်တွေပြက်သွားအောင်တရားလှုပ်မဲ့ပုံကလည်းတရားလှုပ်ခြင်းစိတ်တွေပြက်သွားအောင်တရားတွေမလှုပ်ခြင်းအောင် အမျိုးမျိုးအနှောက်နဲ့အရက်တွေအမျိုးမျိုးလာမှသာသနာပြုမဲ့ပုဂ္ဂိုလ်ကလည်းအဲ့ဒီသာသနာကြီးကိုလုံးဝမပြုလို့မရအောင်ပြုကျင်စိတ်တွေကုံတော့အောင်အမျိုးမျိုးလုံးမှာအဲ့ဒီလောက်တဲ့အခါရောက်တော့အဲ့ဒီလောကရန်တွေကိုမေတ္တာနဲ့သစ္စာနဲ့ပစ္စုပန်မှာတဲ့တဲ့ထားကိုလောကရန်ကြီးလိုက်ကိုထက်ကြီးတဲ့ဒုက္ခရောက်တဲ့ပုံကိုယ်တွေနဲ့ပြန်စင်းတာအော်ဒီလောကရန်တရားတွေဟာတနေ့ကြပြောလဲနောက်ဆုံးတော့အဲ့ဒီအဆိုးကြီးကကိုအကောင်းဖြစ်သွားတာနော်အခု ပရာစာရီအမျိုးသမီးကိုကြည့်သာသေးလင်းဆုံးဒုက္ခတွေအကုန်ရောက်ရင်းနဲ့အဲ့ဒီအကြောင်းတရားဒီအခုဟောမြတ်စွာဘုရားထာမဘိက္ခုနီမဝတ်တဲ့အစဉ်ကိုရတယ်မြတ်စွာဘုရားထာမတရားနာခွင့်ရတယ်တထေသမီးဘဝနဲ့စည်းစိမ်နေအပြည့်နဲ့တာဒီတိုင်းနေသွားရင်မေ့နေအောင်မှာအခုလောကရန်ကတခါတည်းခက်ဆက်ဆက်လေးရိုက်ထည့်လိုက်တဲ့အချိန်မှာ နော်တခါတည်းအကုန်လုံးဘဝမှာ တထေးသမီးဘဝနဲ့အခုအိမ်လည်းမရှိတော့ဘူးယားလည်းမရှိတော့ဘူးလင်လည်းမရှိဘူးသားလည်းမရှိဘူးအဖေလည်းမရှိဘူးအမေလည်းမရှိဘူးကိုချစ်တဲ့မောင်လေးတွေလည်းမရှိတော့ဘူးဘဝလောကဓာန်ကြီးကရိုက်ထက်လိုက်အဲ့ရိုက်ထက်လိုက်တဲ့လောကဓာန်ကြီးကပဲအခုကြတော့ဘိက္ခုနီမကြီးဘဝကိုရတယ်ယဟန္တာကြီးအဖြစ်ကိုရတယ်ဆာလဘိညာတဲ့နော်ဝီနီးအရာမှာအေဒဒက်ရတဲ့ဘိက္ခုနီမကြီးအဖြစ်ကို ပြန်ပြီးတော့ရရတယ် ဒါလောကဓာတ်ကအလှအပြောင်းကနေမှအဲ့ဒီအကြောင်းတွေကနေမှဟောခုဘိက္ခုနေမှာ ဖြစ်တဲ့အကျိုးတရားကိုပြန်ပြီးတော့ရသေးတာတဲ့ဒါကြောင့်မို့လောကဆိုတာအကြောင်းနဲ့အကျိုးဖြစ်ပြီးတော့ပြန်နေရတဲ့လောကကြီးအဲ့တော့ဥစ္စနောတွေဟာအော်ငါတို့ဟာ အခုသောသောကမြတ်စွာဘုရားပြောခဲ့တဲ့မြင်းလေးမျိုးနဲ့ပြောမယ်ဆိုရင်အခုဗราဇာတိတို့ကတော့ဒါ နော်အရေဆုပ်အောင်ရိုက်ခံလိုက်ရတယ်မြင်းနဲ့ဒူးတယ်တဲ့နော်သူကတော့ဘာလို့လဲตาတွေလင်းနေသေဆုံးတဲ့အချိန်ကြတော့မှတရားကိုလှုပ်တာဥစ္စံတော်တရားတော်မတွေကြတော့အခုကဲဘယ်ဆင်းနဲ့လှုပ်တာလဲအခုတရားတွေစပြီးတော့ကိုကတော့အမျက်မပြတ်ဒလဲသားငါလှုပ်နေပြီဆိုပြီးဩလောကမှာလူတွေသေးနေကြပြီသေးနေကြပြီတနေ့ငါတော့ငါတို့လည်းသေးရမှာပဲငါတော့ပြင်ဆင်အောင်မှာပဲဆိုပြီးတော့ပြင်ဆင်ရင်တော့နင်းနန်းတပြားကိုအယိတ်ပြတာနဲ့ ပြေးတယ်မြင်းနဲ့ဒူးတယ်တဲ့ကိုရှိမှာအခုသေနေရတာတွေတွေ့တွေ့တွေ့တွေ့ပြီးတော့မှတရားဓမ္မကိုအထုတ်တယ်ဆိုရင်တော့နော်အမွေကျွအောင်ရိုက်ခမ်းရတာနဲ့တူတယ်အဲ့ဒီမြင်းနဲ့တူတယ်နော်သားတွေလင်းတဲ့သမီးတွေမိသားစုတွေဆွေမျိုးတွေသေလို့တောကတွေဖြစ်မှတရားအထုတ်တယ်ဆိုရင်တော့နော်တခါတည်းအရေကွန်ကျွအောင်ရိုက်ခမ်းရတာနဲ့တူတယ်တဲ့ဒါလောကရန်ရိုက်ခမ်းရတာနော် အဲ့ဒီလိုမှတရားကိုမလုပ်သေးဘူးကိုကိုယ်တိုင်တရားညောင်ဆောင်ပေါ်ရောက်မှနော်တရားကိုအထုတ်ပြစ်တယ်ဆိုရင်တော့အယိုးကွဲအောင်ရိုက်ခံရတာနဲ့တူတယ်တဲ့ဒါလေးမျိုးอ่ะကောင်းတာเนาะဟိုအယိုးကွဲပြီးတော့သေတာသွားတယ်အာမထုတ်သွားတဲ့ပုဂ္ဂိုလ်ကလည်းရှိအောင်ပါတချို့တယ်လေဘလုံးမကိုတရားကိုပေးလို့ကိုမရဘူးတရားရှုကိုမရှုနိုင်နဲ့အဲ့လိုပုဂ္ဂိုလ်ကတော့အယိုးကွဲပြီးတော့ခန္ဓာကိုယ်သေခါနာနီမှာ စိုးရိမ်ပူဆွေးငိုကြွေးတဲ့နဲ့ဘလောက်ပဲသေးသေးတရားဘလောက်ပဲရှုပါပြောပြောတရားမရှုဘူးဒေါသတွေတောကတွေနဲ့ပဲတခါတည်းသေသွားတဲ့ပုံကိုလည်းရှိတာပဲအဲ့တော့မြတ်စွာဘုရားရှင်ကိုရောမြတ်ကြီးရဲ့သာသနာတော်မြတ်ကြီးနဲ့လည်းတွေ့ပြီယခုလိုအမြတ်ဆုံးတရားတွေနဲ့လည်းတွေ့တဲ့အခါမှာကျတော့အော်ငါတို့ဟာဘုရားရှင်ကိုရောမြတ်ကြီးကတောကဖြေသေး တောကတွေငြိမ်းအေကြောင်ဆေးပစ္စုပန်တဲ့ရမှာယုတ်ဓမ္မအနန္ဓမတွေကိုဖြစ်ပျက်တွေရှုခိုင်းတယ်သီလတွေကိုတီအောင်လှုပ်ခိုင်းတယ်နော်သီလတွေတီအောင်လှုပ်ခိုင်းတာဖြစ်ပျက်တွေကိုရှုခိုင်းတာဘဝတွေကိုတန်ဝေကရအောင်ကြည်ခိုင်းတာနော်ချစ်သမီးတဲ့ငိုးမနေနဲ့မျက်ရည်တွေကြမနေနဲ့ဟောဒီလိုကြတဲ့မျက်ရည်တွေဟာစုထားမယ်ဆိုရင်ပြီးခဲ့တဲ့ဘဝတွေဘဝတွေကလည်း သားသေးလို့လင်းသေးလို့ငိုရကြွေးခဲ့ရတဲ့မျက်ရည်တွေဟာစုထားမယ်ဆိုရင်သမုဒ္ဒရာလေးသင်းတဲ့ကရည်တွေလောက်မကတော့ဘူးချက်သမီးရဲ့နော်အဲ့ဒါကြောင့်မမြတ်စွာဘုရားတဝေကားတွေရအောင်ပြောပြီးတော့သေမင်းနဲ့လဲချက်သမီးစစ်ခင်းဖို့သွားမကြံနဲ့ကိုသားတွေလဲဆုံးပြီလင်းတွေလဲဆုံးပြီအဖေမေတွေလဲဆုံးပြီသေမင်းရဲ့အောက်မှာတူးထောင်ပေးခဲ့ရတာကိုကို၌ကရောကိုကို၌ကတနေ့ကျတော့သေမင်းရဲ့လက်တွင်ကိုသက်ဆင်းပြီးတော့ ကိုယ့်ရဲ့ခန္ဓာအသက်ကို အပ်ပေးရမှာသေမင်းကတော့နော်ခေါင်းတမောမောယန္တမောမောနဲ့လုံးဝမှတဏှာယိုထုံးတာမရှိဘူးအဲ့ဒီတဏှာယိုထုံးတာမရှိတဲ့သေမင်းနဲ့စစ်ခင်းလိုမနိုင်တဲ့အတူတူတော့သီလတွေကို ပြည့်စုံအောင်လှုပ်ဆက်မှာจิตသမီးတဟောဒီယုတ်ဓမ္မနန္ဓမ္မတွေကို ရှုမှတ်ပွားများတဲ့ တမာရိအကျင့်ပညာအကျင့်ဆိုတဲ့အဲ့ဒီမဂ္ဂင်၈ပါးအကျင့်လမ်းကြီးကိုသာလျှင်ချက်သမီးအမြန်လျှောက်လှမ်းလိုက်စမ်းပါအဲ့ဒီလိုလျှောက်လှမ်းမယ်ဆိုရင်တော့ချက်သမီးသောကတွေငြိမ့်ပြီဒေါသတွေငြိမ့်ပါပြီလို့မြတ်စွာဘုရားတရားတော်ပေးလို့သောတာပန်တဂရာကအနာဂံကနေယန္တာတိတည်ခဲ့ပါပြီ။ဒါကြောင့်ယနေ့ဥဒ္ဒနုတရားဓမ္မအပေါင်းတော်ကောင်းတို့တွေကလည်းပဲလောကမှာလောကရန်တရားတွေနဲ့တွေ့ဆုံတဲ့အခါမှာ အိုခြင်းဒုက္ခနာခြင်းဒုက္ခသေခြင်းဒုက္ခဆိုးရိမ်ရခြင်းပူဆွေးရခြင်းငိုကြွေးရခြင်းဆိုတဲ့အဲ့ဒီဒုက္ခတွေနဲ့တွေ့တဲ့အခါမှာဩငါတို့လည်းပဲတတိကြတော့နောက်ဆုံးဟာဒီဒုက္ခတောကတွေရဲ့နောက်ဆုံးတော့သေခြင်းတရားနဲ့ရင်ဆိုင်ရမှာပဲအဲ့ဒီသေခြင်းတရားနဲ့ရင်မဆိုင်ရသေးခင်မှာငါတို့ယုတ်ဓမ္မနန္ဓမ္မတွေကို ဖြစ်ပြတ်တယ်မြင်ဖြစ်ပြတ်တယ်မုံပြီးတော့ဖြစ်ပြတ်တယ်ဆုံးတဲ့နေရာရောက်အောင်တော့ ငါတို့ကျင့်ထားမယ်ဆိုတဲ့သရာစိတ်ကိုမွေ့ပြီးတော့မြတ်စွာဘုရားရှင်ကိုရောမြတ်ကြီးရဲ့သာသနာတော်တွင်မှာဖြစ်ပျက်တွေမြင်သွားအောင်ဖြစ်ပျက်တွေမုံသွားအောင်ဖြစ်ပျက်တွေဆုံးသွားအောင်ကြင်ကြံကြောကုန်ပွားများအာထုတ်နိုင်ကြပါစေကုန်တော်တည်းသာသုသာသု သာတိပါဖျားကဲပြိတ္တိုင်းလည်း